9ရက်6လ2020ခုနှစ်နနက်ခင်း9:15မိနစ်အချိန်အလုံးသောဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေယနေ့ရသော်ဖျားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့တရားတော်တွေတဲကတရားတော်တစ်ပုဒ်ကိုဦးဇင်းအသေးတတ်အောင်ပြင်သင့်ပြီဆိုပြီးတော့အဲ့ဒီခေါင်းစဉ်နဲ့ဦးဇင်းတို့တရားဓမ္မတွေကို ကျေးဇူးဆက်တဲ့အနေနဲ့ဒီတရားတော်ကိုဥစဉ်ဟောကြားပေးပါမယ်။ဘာကြောင့်လဲဆိုတော့အခုယောဂါတွေဝေဒနာတွေနှိပ်စက်ခံရပြီ။ကျမ်းမာရေးမကောင်းဖြစ်ကြပြီဆိုတော့စိတ်တွေကိုဘယ်ထားလို့ထားကြမှမသိကြဘူး။တုံ့နှုတ်ကြတယ်။နော်။အဲ့ဒီလို တကယ်အရေးတကယ်ဘေးနဲ့ကြုံတဲ့အခါရောက်တော့ကိုကိုကို အရင်တော့ကဘဝမှာစီစိန်တွေဥစ္စာတွေယရနာတွေသားတွေသမီးတွေမိသားစုတွေဒါတွေဟာငါတို့ရဲ့အာကိုရာလို့ထင်ခဲ့တဲ့အရာတွေဟာ တကယ်အာကိုလို့မရတော့ဘူးဆိုတာလည်းသိလာပြီအချိန်တွေက ကန့်တတ်ပေးလိုက်ပြီကင်စာတဲ့ဘယ်ဆင့်ရောက်ပြီဩယောဂဘယ်ယောဂကနိုင်ငံရချားဆိုရင်တော့ဆရာဝန်တွေကပို့ရင်လင်းလင်းပြောလာပေါ့နော်အခု6လခံတော့မယ်3လခံတော့မယ်အစရှိသဖြင့်သိရပြီဆိုတဲ့အခါကျတော့အာလုံးကတုံလှုပ်ကုန်ကြတယ်ဆရာတော်ဖေကတရားဟောပြပါဦးဖေက စိတ်တွေဘလို့ထားရမှမသိဘူးဖေရဟိုတနေ့ကတရားဟောပေးရတယ်အဲ့တော့ဒီနေ့ဦးဇင်အဲ့ဒါနဲ့ဆက်စားပြီးတော့ဩအရေးအကြီးဆုံးအလုပ်က အသေးတတ်အောင်ပြင်ဖို့အလုပ်ပဲအဲ့ဒါကြောင့်မို့ဒီနေ့ရသော်ဘုရားရှင်ကိုရောင်မြတ်ကြီးရဲ့လက်ထက်တော်အခါတုန်းကတုတ်တန်လေးနဲ့ရှင်းပြီးတော့ အသေးတတ်တဲ့နီးလေးကိုဒီနေ့ဦးဇင်းတို့တရားတော်မတွေကိုဦးဇင်းကဒီနေ့ဟောပြောပြတာပေးမလို့စိတ်ကူးလိုက်တာပါရသော်ဖျားရှင်ကိုရောမြတ်ကြီးလက်ထက်တော်အခါတုန်းကဘာဝရီ ဆိုတဲ့ပုံနာကြီးရှိတယ်အဲ့ဒီပုံနာကြီးကအရင်တော့ကကောသလမင်းရဲ့ဆရာကြီးအင်မတန်ပညာတတ်တဲ့ပုဂ္ဂိုလ်ကြီးအသက်ရွယ်ကြီးတော့ တောတောင်တနေရာမှာသွားပြီးတော့အေးအေးချမ်းချမ်းသွားပြီးနေပြီးသူ့တပည့်တွေကိုပညာသင်ပေးတပည့်ပေါင်း900လောက်ရှိတယ်အသက်ကလည်း80ကျော်90ရွယ်ပေါ့အဲ့ဒီလိုအသက်တွေကြီးပြီးတော့တပည့်တွေနဲ့နေရင်းနဲ့သူ့တပည့်တွေကိုသွားသွားသွားသွားပြီးတော့မြတ်စွာဘုရားထံမေခွန်းနေမေးခိုင်းတာမေခွန်းနေသွားသွားမေးခိုင်းတယ် အဲ့ဒီမေခွန်းတွေမေးခိုင်းတဲ့အထဲမှာမောဂရာဇဆိုတဲ့အမျိုးကောင်းသားတယောက်ပါတယ်အဲ့ဒီမောဂရာဇဆိုတဲ့အမျိုးကောင်းသားကို သူ့ဆရာကြီးကပြောတယ်ငါတပည့်ရေတဲ့မင်းငါတော့အသက်လည်းကြီးပါပြီကွာတဲ့အသက်ရွယ်တွေလည်းရနေပြီ အဲ့တော့မေမြတ်စွာဘုရားထံသွားပြီးတော့ငါသိကျင်တာလေးသွားမေးပေးစမ်းပါဆရာကြီးပြောပါဘာတွေသွားမေးပေးရမှာတော့ငါသိကျင်တာကတော့ကွာတဲ့အဲ့ဒီသေမင်းကြီးကလောကရှိသမျှလူတွေအကုန်လိုက်လိုက်တတ်နေတာ သေမင်းကလိုက်တတ်တာလွတ်အောင်ပြေးရပြေးရမယ့်နေရာလည်းမရှိဘူးလွတ်အောင်ပုန်းလို့လည်းမရဘူးလွတ်အောင်ပုန်းနိုင်တဲ့လူဆိုတာလဲငါလည်းတယောက်မှလည်းမတွေ့ခဲ့ပါဘူးကွာတဲ့လောကကြီးကိုကြည့်တဲ့အခါကျတော့အဲ့ဒီသေမင်းကလည်းဘလို့မြန်မြင်အောင်လိုက်ရှာတယ်ကိုမသိဘူးမိုးကောင်းငင်းကြီးတက်ပုန်းလို့လည်းမလွတ်သမုဒ္ဒရာအောက်သွားပုန်းလို့လည်းမလွတ် ဩထိုထိုတောင်ကောင်းကြီးတွေမှာပုံးလည်းမလွတ်กว่าဘယ်သွားနေလို့မှကိုအဲ့ဒီသေမင်းလက်ကလွတ်တဲ့နေရာဆိုတာလဲငါမတွေ့ဘူးတဲ့အဲ့ဒါကြောင့်မို့အဲ့ဒါငါတို့ပဲရဲ့တဲ့အဲ့ဒါရသော်ဖះကတော့သိမယ်တဲ့သေမင်းလွတ်တဲ့နေရာနော်အဲ့ဒီနေရာလေးမြန်သိရင်ငါတို့အတွက်အကျိုးများလိမ့်မယ် ဘာလို့လဲဆိုတော့အသက်ကကြီးပြီသေရတော့မှလေသေရတော့မယ်ဆိုတော့သေမင်းမမြင်တဲ့နေရာလေးကိုများဖះကညွန်ပြနိုင်လိုက်မယ်ဆိုရင်တော့သူ့အတွက်ကောင်းမယ်လို့ဆိုပြီးတော့အဲ့ဒါနဲ့အဲ့ဒီမောဂရာဇဆိုတဲ့ဒါတပည့်ကိုလွတ်လိုက်တာပေါ့အဲ့ဒီမောဂရာဇကမြတ်စွာဘုရားထံသွားပြီးတော့မြတ်စွာဘုရားကို ကထံလောကံအဝိကတံမေဇုရာဇာနပတတိဘုန်းတော်နေဝန်ထွန်းလင်းတောက်ပါတော်မူသောမြတ်စွာဘုရားတဲ့ဟောဒီလောကံရုပ်လောကနာမ်လောကဆိုတဲ့ဒီခန္ဓာလောကကြီးကိုနော်ကထံဘယ်အဘယ်လိုဘယ်အဘယ်ကဲ့သို့များအဘယ်နည်းအဖြစ်အဝိခံတံရှုတဲ့ပုဂ္ဂိုလ်ကိုမေဇုရာဇာ သေမင်းသည်နပတ္တိမမြင်ပါသလဲဖေဟာဒါမောဂရာဇာကမြတ်စွာဘုရားတန်လျှောက်တာမြတ်စွာဘုရားတဲ့သေမင်းမမြင်အောင်ဘလို့ရှုရမှာတော့ဖေဟာလို့ဒါအကျဉ်းချုပ်ကအဲ့လိုပဲပြောတာနော်ဒီခန္ဓာလောကကိုသေမင်းမမြင်အောင်ဘလို့ရှုရမှာတော့ဖေဟာသေမင်းကအမြဲတမ်းတွေ့တယ်လူတိုင်းကိုတွေ့တယ်ဖေဟာတပည့်တော်ဆရာကြီးက အဲ့တော့မြတ်စွာဘုရားထံဒီစကားလေးမေးလျှောက်ခိုင်းပါတယ်ဖုရားမြတ်စွာဘုရားကချက်သားတဲ့သေမင်းမမြင်အောင်ဆိုရင်တော့တုံညတော်လောကလောကံအဝိခတုတဲ့မောဂရာဇသရာတတော်အတ္တဒိဋ္ဌိဥဟိစ္ဆတဲ့မြတ်စွာဘုရားပြန်ဖြေလိုက်တာလေမောဂရာဇတဲ့ အဲ့ဒီရုပ်လောကနာမ်လောကကြီးကိုတုံညာဖြစ်သွားအောင်တုံညတဖြစ်သွားအောင်ဘာမှမရှိအောင်ကို ရှုလိုက်စမ်းပါရုပ်လောကနာမ်လောကကြီးကိုဘာမှကိုမရှိအောင် ရှုလိုက်စမ်းပါရှုတဲ့အခါကျတော့လေအဝိခတုရှုတဲ့အခါကျတော့လေသရာတတော်တဲ့မြင့်သရာနဲ့လည်းပြည့်စုံရအောင်ပဲတဲ့ အတ္တဒိဋ္ဌိဥဟိစ္စတဲ့အတ္တဒိဋ္ဌိကိုလည်းမင်းပယ်ရအောင်မနော်တဲ့မြတ်စွာဘုရားပြောလိုက်တာကခန္ဓာလောကကြီးကိုတဲ့မင်းရှုရမှာဘလို့ရှုရမှာလဲတုံညာဖြစ်သွားအောင်တုံညာတဆိုင်သွားအောင်ရှုရမှာအဲ့ဒီရှုတဲ့နေရာမှာလဲသရာတတော်တဲ့သရာတရားနဲ့လဲပြည့်အောင်တတိတရားနဲ့လဲပြည့်အောင်လုပ်ရမှာတဲ့ နောက်ပြီးတော့အတ္တဒိဋ္ဌိကိုလည်းမင်းပယ်ပြီးမှလောက်ရမှာဒါဖះဆုံးမလိုက်တယ်ဆုံးမအဲ့တော့တုံညတစိုက်သွားအောင်ဘယ်လိုလုပ်မှာတော့ဒါဦးဇင်းတို့ဒီနေရာလေးကိုဆွနွေပြီးတော့မှဦးဇင်းတို့ဒကာဒကမတွေဒီနေ့သေနီးတတ်ဖို့ဦးဇင်းအဲ့ဒါလေးကိုအခုနားလည်အောင်လို့ပြောမှာနော် အဲ့တော့ဟုတ်ပြီမြတ်စွာဘုရားပြောလိုက်တာကအဲ့ဒီရုပ်လောကနံလောကဒါခန္ဓာလောကခန္ဓာလောကဆိုတာယုတ်လောကနံလောကကိုပြောတာအဲ့ဒီယုတ်လောကနံလောကကိုသုံးညတဖြစ်အောင်စိုက်အောင်လုပ်ဆိုတာဦးဇင်းတို့ခန္ဓာကြီးဟာ ကြည့်လိုက်လေဘာပဲရှိတယ်ယုတ်နဲ့နာယုတ်နဲ့နာနှစ်ပါးရှိတယ်ယုတ်တရားသည် မသိတတ်ဘူးသူကဖောက်ပြန်တတ်တဲ့သဘောပဲရှိတယ်ရုပ်ဟာနော်အပြင်မှာတစ်ပင်တွေကြည့်အပေါ်ကတစ်ပင်ကြီးကဂိုင်းနေကြိုးကြတယ်အောက်ကတစ်ပင်လေးပေါ်သွားဖိအောက်ကတစ်ပင်လေးကထမအော်နိုင်ဘာကြောင့်မအော်နိုင်လဲရုပ်ရုပ်ရှင်းလေနာတယ်လို့သိတတ်တဲ့နံတရားမရှိဘူးလူပေါ်တက်ကိုင်းလေးပြီးလိုက်မယ်ဓားလေးရှာလိုက်မယ်အမလေးနာတယ်ဆိုတာဖြစ်တယ် ရုပ်ရုပ်ချင်းသိတယ်နံပါလို့သိတာဦးဇင်းတို့လူကြတော့ဟိုကရုပ်ရုပ်ချင်းမသိဘူးနံမပါလို့လူကြတော့နံတရားရှိတယ်နံတရားသည်သိတတ်တယ်ရုပ်တရားသည်မသိတတ်ဘူးနော်ရုပ်ဆိုတာမသိတတ်တဲ့သဘောနော်မသိဘူးသူ့ရဲ့သဘာဝဘာလဲသဘာဝကဖောက်ပြန်ပြောင်းလဲနေတာပဲရှိတယ်နော် ပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးနဲ့ဖွဲ့စည်းထားတဲ့အဲ့ဒီခန္ဓာကိုယ်ကြီးဟာပူရာတစ်မျိုးအေရာတစ်မျိုးထုံတာတစ်မျိုးကျင်တာတစ်မျိုးကြိုက်တာတစ်မျိုးနော်တောက်တာတစ်မျိုးတင်းတာတစ်မျိုး အမျိုးမျိုးဖောက်ပြန်နေတဲ့ရုပ်သဘောကြီးအဲ့ဒီဖောက်ပြန်နေတဲ့ရုပ်သဘောကြီးဟာဓာတ်လေးပါးကိုတီးမီးနေတာ အစာတွေမစားတော့ဘူးပထဝီဓာတ်တွေဖြည့်ဆည်းမပေးတော့ဘူးဆိုရင်လည်းအဲ့ဒီလူကိုသေရမှာလေတွေကိုရှူမရအောင်လှုပ်လိုက်ရင်လည်းသေရမှာ လေမရှိတဲ့အရာမှာနေလို့မရဘူးနော်ဒါကြောင့်မို့အာဂတသွားတဲ့ပုံကိုယ်တွေသူတို့ဘာလုပ်သွားလဲအောက်ဆီဂျင်ဘူးကြီးတွေထည့်သွားရတာလေမရှိ သေးမှလေရှူလို့မှမရတာအဲ့တော့တကယ် နေရာတွေလေတွေအဝဖြစ်တဲ့နေရာတွေမရှိတဲ့နေရာတွေကိုသွားပြီးတော့နေလေရှုတဲ့ဘူးယူမသွားရင်တော့သိမှာပဲသူကသူ သမုဒ္ဒရာအောက်ပင်လယ်အောက်တွေသွားတဲ့လူပုဂ္ဂိုလ်တွေနော်အကုန်လုံးလေရှုဘူးတွေယူသွားရတာဘာလို့လဲအဲ့လေဟာကိုယ့်ရဲ့အသက်ကိုဆက်ပေးနေတာနော်အထောက်ပံ့ပဲအဲ့ဒါကြောင့်မို့အဲ့ဒီပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးဟာဥစဉ်တို့ကိုမျှတအောင်လုပ်ပေးနေလို့ဥစဉ်တို့ကအသက်ရှင်ရတာ အဲ့ဒီအသက်ရှင်နေတာဒီအဲ့ဒါဒီစိတ်ရှိနေတယ်လို့ပြောတာအဲ့ဒီစိတ်ကလေးဟာဘယ်မှာတီးနေလဲဆိုတော့ဓာတ်လေးပါးပေါ်မှာမှီးနေရတာဓာတ်လေးပါးပေါ်မှာတီးနေရတာဓာတ်လေးပါးပျက်စီးရင်အဲ့ဒီစိတ်လေးလည်းမရှိတော့ဘူးဒါကြောင့်မို့ရုပ်သဘောဆိုတာကအဲ့ဓာတ်ကြီးလေးပါးနဲ့ဖွဲ့စည်းထားတဲ့အဲ့ဒီရုပ်အဲ့ဒီရုပ်ကိုမှမှီးပြီးမှနာမ်ကနေရတယ်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 အဲ့ဒီရုပ်တွေပြောင်းတိုင်းပြောင်းတိုင်းမှာတိတိတိတိနေတာနံသဘောဆိုတော့ဩရုပ်နဲ့နံနဲ့ဒီရုပ်နဲ့ဒီနံပဲရှိတဲ့ဒီခန္ဓာကြီးကိုဦးဇင်းတို့တရားတော်မတွေက အတ္တဒိဋ္ဌိဟောနော်အတ္တဒိဋ္ဌိဆိုတာငါကိုလို့စွဲထားတာရသော်ဘုရားကအဲ့ဒီရုပ်ကိုလည်းငါရုပ်လို့စွဲတာနာမ်ကိုလည်းငါနာမ်လို့စွဲတာ တကယ်တမ်းကအဲ့ဒီရုပ်နဲ့အဲ့ဒီနာကသေချာပြန်ကြည်တမ်းတဲ့ပူရာကနေပြီးတော့အေးရာပြောင်းတယ်ကဲမပြောင်းနဲ့ကိုအမိတ်ပေးလို့ရလို့လားရရလားမရဘူးနော်ပူရာကနေအေးရာပြောင်းတယ်ထုံနာကနေကျင်နာပြောင်းတယ်ပြောင်းနေတာကြီးကိုကဲမပြောင်းပါနဲ့လို့အမိတ်ပေးလို့မရဘူးအဲ့ဒါကိုအတ္တလို့ နော်ယူဆထားကြတာတဲ့နော်ငါကိုလို့ယူဆထားကြတာငါဥစ္စာလို့ယူဆထားကြတာဒီယုတ်ကြီးကိုတကယ်တမ်းကတော့ယုတ်ကြီးကသူ့သဘောသူဖောက်ပြန်ပြောင်းလဲနေတာအဲ့ဒီယုတ်ကြီးကိုသွားပြီးတော့အမှန်မမြင်အမှန်မသိတဲ့အခါကျတော့ငါယုံငါယုံငါစပင်ခေါင်းကစပင်ကနေပြီးတော့ခြေပြားအတီများဘာများပိုင်တာရှိလို့လဲ ဒီယုတ်တရားတွေဟာအဲ့ဒီယုတ်တရားတွေဘာမှမပိုင်နဲ့အဲ့ဒီယုတ်တရားတွေကိုသွားပြီးတော့အဲ့ဒါကို အတ္တဒိဋ္ဌိနဲ့အယူလွဲပြီးတော့ငါယုတ်လို့သွားပြီးတော့မင်းတို့စွဲတာစွဲတော့ဘာဖြစ်လဲစွဲတော့အဲ့ဒီယုတ်ကြီးကဖောက်ပြန်ပြီးတော့သေလူမတ္တနှိပ်လဲနှိပ်ဆက်ရောအဲ့ဒီမှာဘာတွေထွက်လာပြီဒေါသတွေထွက်လာတယ် အတ္တဒိဋ္ဌိကြောင့်ဖြစ်ပေါ်လာတဲ့ဒေါသငါနာတယ်ငါကြိုက်တယ်ဆိုပြီးတော့အတ္တဒိဋ္ဌိဖြစ်ပြီးမခံနိုင်တော့ဘူးမရတော့ဘူးဟော အန်နေကြိတ်လာတယ်တောက်တွေခောက်လာတယ်ယောဂါတွေဝေဒနာတွေနှိမ့်ဆက်ပြီးဖြီးစည်းပြီးလဲဆိုရောမတမရတော့ဘူးတခါတည်းအဲ့ဒီမှာအန်ကြိတ်တောက်ခောက်ပြီးတော့တခါတည်းရှူရှဲအာဟိုဟာလောက်အမလားဒီဟာလောက်အမလား အကျဉ်းကြဖြစ်ပြီအဲ့ဒါဘာကြောင့်လဲဆိုတော့အဲ့ဒီအတ္တဒိဋ္ဌိငါကိုလို့ငါဟာလို့မင်းတို့ အယူလွဲလိုက်သည့်အတွက်ဒေါသတွေဒေါမနတတွေမင်းတို့ဖြစ်ရပြီတဲ့ဒေါသတွေဒေါမနတတွေဖြစ်ရအဲ့ဒီတော့အဲ့ဒီယုတ်တရားဟာအရင်ဆုံးမြတ်စွာဘုရားကအဲ့ဒီယုတ်တရားကိုလည်းအတ္တဒိဋ္ဌိဥဟိစ္စ အဲ့ဒါကိုမင်းတို့ပယ်ရအောင်မယ်တဲ့တရားအထုတ်မဲ့ယောဂီကတရားတော်အထုတ်ပါလေအတ္တဒိဋ္ဌိမပယ်ရင် မရဘူးတဲ့မြတ်စွာဘုရားက နော်အတ္တဒိဋ္ဌိဥဟိစ္စတဲ့အဲ့ဒါကြောင့်မို့ဩဒီယုတ်သဘောတွေဟာ သူသဘောသူဖောက်ပြန်နေတာပဲငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးလို့သူကအဲ့ဒီလိုကိုညံနဲ့ပိုင်းခြားပြီးတော့ပိုင်ပိုင်နိုင်နိုင် ရှုနိုင်ရမယ် ဒါကယုတ်တရားရဲ့အပေါ်မှာအတ္တဒိဋ္ဌိနော်အတ္တဒိဋ္ဌိကို ဖြုတ်ပြီးတော့ဘာနဲ့လောက်ရမှာလဲဆိုတော့သရာတတော်တဲ့တတိနဲ့ပြည့်စုံအောင်လဲလောက်ရမှာတဲ့တတိနဲ့မပြည့်စုံဘူးတတိလွတ်သွားပြီဆိုတာနဲ့တပြိုင်နက်တည်းဥစဉ်တို့တရားဓမ္မတွေအဲ့ဒီငါကကတ်ပါပဲပုတ်ချလက်နဲ့ပုတ်ချဘတ်ဆိုပြန်ကတ်တာပဲ ဟုတ်တယ်မဟုတ်လားခဏလေးရှုယုံနဲ့တော့မရဘူးအော်ငါကမဟုတ်ပါဘူးငါဥစားမဟုတ်ပါဘူးငါမဟုတ်ပါဘူးလို့ခဏလေးသုံးသပ်လိုက်ယုံနဲ့တတိကလည်းလွတ်လဲလွတ်တော့အမလေးငါနာတယ်ငါကြိုက်တယ်အခုတရားထိုင်တဲ့ခဏလေးအတွင်းတော့အမလေးကျွတ်ကျွတ်ကျွတ်မရတော့ပါဘူးနာလှပါပြီအခုပြင်းပေးရဗျာမီဖြုတ်ပေးရဗျာမီမပေးရဗျာမီအဲ့ဒါဘာကတ်ကနေလို့လဲဒိဋ္ဌိကနေလို့ဒိဋ္ဌိကနေတဲ့အခါကျတော့မလေးမခံနိုင်တော့ဘူးမရတော့ဘူး ဟောအဲ့ဒီတင်္ဂါအပြင်ဒိဋ္ဌိကို ခွာထားတယ်ဆိုဘာဖြစ်ဘူးဗျာအေးလို့ညည်လို့အဲ့ဒီတင်္ဂါဒိဋ္ဌိဝင်ကတ်လိုက်ပြန်ပြီဆိုရင်မလဲငါနာတယ်အဲမရတော့ပါဘူးကျွတ်ကျွတ်ကျွတ်နောက်တစ်ချိန်မှငါပြန်ပြီးချိုးသားပါတော့မဖြစ်သွားဗျာရောဘာကြောင့်လဲဆိုအဲ့ဒီဒိဋ္ဌိကဝင်ဝင်ကတ်တာအဲ့ဒီဖောက်ပြန်တဲ့သဘောကိုဖောက်ပြန်တဲ့သဘောလို့သဘာဝကိုအမှန်မမြင်လို့အဲ့ဒီဒိဋ္ဌိကဝင်ကပ်ပြီးငါကိုငါဟာငါဥစ္စာလို့ဖြစ်သွားတာအဲ့ဒါကို အတ္တဒိဋ္ဌိကို သရာတတော်တဲ့နော်တတိနဲ့ပြည့်စုံအောင်ထားပြီးတော့ရှူစမ်းပါမြတ်စွာဘုရားနော်ကဲနန္တရားကလည်းဒီတိုင်းပါပဲတဲ့ရုပ်ရဲ့သဘောအဲ့နန္တဘောကပြောလိုက်ရင်တော့တမျိုးနော်မနေ့ကဦးဇင်းတို့ခွဲပြခဲ့ပြီနံကိုပြန်ခွဲမယ်ဆိုရင်၄မျိုးနော်ဝိညာဉ်နဲ့ခန္ဓာဆိုတာညွတ်တတ်တဲ့သဘောလေးကိုဝိညာဉ်ဒါဝိညာဉ်လို့ခေါ်လိုက်တာနော်ညွတ်တတ်တဲ့သဘောလေး ပြောင်းတိုင်းပြောင်းတိုင်းရုပ်ပေါ်တိုင်းရုပ်ပေါ်တိုင်းမှာအဲ့ဒါအာယုန်တွေရဲ့အပေါ်မှာသွားသွားပြီးညှွတ်တတ်တဲ့သဘောလေးနော်အစဉ်အာယုန်တွေရဲ့အပေါ်မှာသွားညှွတ်တတ်တယ်အနတ်နေပေါ်မှာသွားသွားပြီးတော့ညှွတ်တတ်တယ်အဲ့ဒီညှွတ်တတ်တဲ့သဘောလေးအဲ့ဒီသဘောလေးအဲ့ဒါလေးဟာနမတိတိနာမံညွတ်တတ်လို့နာတဲ့ဟောပြီအဲ့ဒီနာသဘောလေးအဲ့ဒီနာသဘောလေးကလည်းတမျိုးအဲ့ဒီကနေခံစားတတ်တဲ့သဘောဟောခံစားတတ်တဲ့သဘောလည်းရှိတယ် ခံစားတတ်တဲ့သဘောလေးကကောင်းတယ်ဆိုတယ်လို့အဲ့ဒါအာယုန်တွေရဲ့အပေါ်မှာသွားပြီးတော့ခံစားတတ်တာအဲ့ဒီခံစားတတ်တဲ့သဘောလေးလည်းရှိတယ်နောက်ပြီးတော့အဲ့ဒီမှတ်သားတတ်တဲ့သဘောလေးလည်းရှိတယ်နော်မှတ်သားတတ်တဲ့သဘောလေးအဖြူအနီးလူခွေကြောင်ကြက်ငှက်ဆိုပြီးတော့အဲ့ဒါတင်ညာလေးတင်တင်ညာလေးပေးတာတင်ညာပေးတာမှတ်သားတတ်တဲ့တင်ညာနော်အဲ့ဒီပေါ်မှာဆွဲလန်းတဲ့ ဥပါဒံတွေဖြစ်ရတဲ့သင်္ခါရခန္ဓာဆိုပြီးတော့အဲ့ဒါနာခန္ဓာ၄ပါးအဲ့ဒီနာခန္ဓာ၄ပါးကလည်းတဲ့ तू ကသူ့အလုပ် तू လုပ်နေတာအဲ့ဒီစိတ်ကလေးကလည်း तू ကသူ့အနဲ့ तू မျက်စိနဲ့အဆင်းနဲ့မျက်စိအကြည်နဲ့အဆင်းအာယုံနဲ့နှစ်ခုဒိုင်းဆိုတိုက်လိုက်တဲ့အချိန်မှာ तू မြင်သိစိတ်လေးဖြစ်တာဖြစ်ပြီးရင်သူ့အလုပ်ကပြီးသွားပြီတဲ့ तू ညှို့လိုက်ရင် ပြီးသွားပြီ तू အာယုံလေးညှို့တတ်တဲ့သဘောလေး အဲ့ဒါလေးညှို့တဲ့သဘောလေးကသူကသူညှို့တာအာယုံနဲ့ဓွာရနဲ့တိုက်လို့သူကပေါ်လာတာမြင်သိစိတ်လေးကနော်မြင်သိစိတ်လေးကသူ့အနေသူမျက်စိအကြည်နဲ့အဆင်းနဲ့တိုက်လို့မြင်သိစိတ်လေးကသူ့သူပေါ်တာပေါ်ပြီးပြန်တော့ဘာလုပ်လဲအဲ့မြင်သိစိတ်လေးကသူ့သူချုပ်သွားတာအဲ့မြင်သိစိတ်လေးကအဲ့ဒီလိုပဲတဲ့ကြားတဲ့အခါနားနဲ့အကြည်နဲ့ပေါင်းစုံတဲ့အခါမှာတဲ့အာယုံဓွာရအဲ့ဒီမှာ တိုက်တဲ့အခါမှာနောက်ထပ်ကြာတိစိတ်ကပေါ်တာပေါ်ပြီး तू ကပြီးသွားပြန်ပြီ तू အလုပ်ကလေအဲ့ဒီအကြောင်းနှစ်ခုတိုက်ဆိုင်လို့ तू က तू ပေါ်လာတဲ့အကျိုးတရားလေးတဲ့အဲ့ဒီအကြောင်းကြောင့်အကျိုးဖြစ်လာတဲ့အဲ့ဒီနံသဘောလေးဟာယုံနှစ်ခုတိုက်ဆိုင်တာအကြောင်းနံပေါ်လာတာလေးကအကျိုးအဲ့ဒီနံလေးပေါ်လာတာလေးကိုအကြောင်းပြုလိုက်တော့ဝေဒနာကခံစားတာက အကျိုးခံစားတတ်တဲ့ဝေဒနာကိုအကြောင်းပြန်လိုက်ရင် ဟိုဘက်မှာ မှတ်သားတတ်တဲ့တင်ညာတွေပေါ်တာက အကျိုးတင်ညာကို အကြောင်းပြန်ရင် သင်္ခါရကအကျိုးလောဘဒေါသမောဟဖြစ်ရတာအဲ့တော့အကြောင်းကြောင့်အကျိုးဖြစ်သွားတဲ့ပြိဿသမုပ္ပါဆက်ရကြီးလဲနေတာမျက်စိကလည်းလဲနေတာပဲနှာခေါင်းကလည်းလဲနေတာပဲရှားကကိုယ်ကမနှောကဓွာရကအာယုံ6ပါးတကား6ပေါက်မှာတကားဒကမတို့သူ့ဟာနဲ့သူ ယုံနာကြီးတွေဟာ အကြောင်းအကျိုးဆက်ဆက်ပြီးတော့သူ့အတူလဲပတ်နေတာတစ်ချက်ပြန်ပြီးတော့ပြောပြမယ်နော်မျက်စိအကြည်အစင်ယုတ်နော်ရှေ့ကအစင်အာယုတ်အဲ့တော့အဲ့ဒီနှစ်ခုကို အာယတနာလို့လည်းခေါ်တယ်နော်အတွင်းအာယတနာအပြင်အာယတနာနော် အဲ့ဒီအတွင်းအာယတနာ အပြင်အာယတနာဆိုတဲ့မျက်စိအကြည်နဲ့အစင်းအာယုံနဲ့နှစ်ခုရုပ်နှစ်ခု တိုက်လိုက်တာအဲ့ဒီရုပ်နှစ်ခု ပေါင်းစုံလိုက်တာဒီအကြောင်းအဲ့ဒီမှာမြင်သိစိတ်လေးပေါ်တာဒီအကျိုးเนาะအကြောင်းကျိုးခွဲလိုက်တော့ဟုတ်ပြီအဲ့ဒီမြင်သိစိတ်ကို အကြောင်း ပြုတ်လိုက်မယ်မြင်သိစိတ်အကြောင်းကြောင့် ခံစားမှုဝေဒနာဆိုတဲ့အကျိုးပြန်ရတယ်ခံစားမှုဝေဒနာကို အကြောင်းပြန်လိုက်ရင်မှတ်သားတတ်တဲ့သင်ညာဟာအကျိုးပြန်ရသင်ညာကိုအကြောင်းပြန်ရင် သင်္ခါရဆိုတဲ့အကျိုးတရားတွေဖြစ်တယ်လောဘဒေါသမောဟတွေဖြစ်တယ်အဲ့တော့မျက်စိဘော်ကနေပြီးတော့အကြောင်းအကျိုးဖြစ်ပြီးတော့ပြိဿသမုပ္ပါလဲတာအဲ့တော့လဲတဲ့ သဘောပေါ်မှာအခုလိုက်ပြီးတော့ကဲမျက်စိနဲ့အဆင်းနဲ့တိုက်လို့ပေါ်လိုက်တဲ့ဝိညာဉ်ဆိုတဲ့နံတရားဟာဥစဉ်တို့တရားဒဂမတွေကိုယ်ကိုယ်ပိုင်ဟုတ်ရလားပိုင်သလားမြဲသလားငါပိုင်တယ်ငါမြဲတယ်ဆိုအဲ့စိတ်လေးတီးနေတာမိတ်ပေးကြည့်ရမလားမရဘူးနော်အဲ့ဒီစိတ်ကလေးဟာ ဒါကြောင့်မို့မြတ်စွာဘုရားအဲ့ဒီနန္တရားကိုလည်းမင်းတို့ကအတ္တဒိဋ္ဌိငါစိတ်လို့မင်းတို့ကသွားယူထားတာအဲ့ဒါလေးကသူ့အကြောင်းတိုက်ဆိုင်လို့ရဆိုသူ့ကသူပေါ်လာတဲ့အကျိုးတရားလေးတဲ့အကြောင်းကြောင့်အကျိုးဖြစ်တာချက်သားတော့တဲ့အဲ့ဒီဟာလေးကလည်းမင်းတို့ကိုယ်ပိုင်မဟုတ်ဘူးတဲ့အဲ့ဒီစိတ်ပေါ်တာအကြောင်းပြုပြီးတော့အဲ့ဒီဝိညာဉ်ဆိုတဲ့တရားလာတာနော်သောတော်ကအစင်းရဲ့ မျက်စိကြည့်ရဲ့မြင်သိတဲ့ရဲ့သုံးခုပေါင်းစုံတော့ဖတ်တာပေါ့အပြည့်စုံပြောရင်ဖတ်တာပစ္စယဝေဒနာဖတ်တာကြောင့်ကောင်းသဘောဆိုးသဘောအလယ်လတ်ဆိုပြီးတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဆိုတဲ့ဝေဒနာပေါ်တာအဲ့ဒီပေါ်လာတဲ့ဝေဒနာလေးကလည်းကိုပိုင်သလားကြည်ကောင်းတာလေးပေါ်လဲသူကသူပြီးရင်ပြက်တာဆိုးတာလေးပေါ်ပြီးတော့လဲပြက်တာပဲ ကောင်းတာတွေစားတယ်စားတယ်ကောင်းတဲ့အတွေ့အထိတွေတွေ့ထိကြတယ်ကောင်းတဲ့သချင်းလေးတွေနားထောင်ကြတယ်ခုပြန်တွေ့ကြည့်ဘာရှိသေးဘာရှိတော့ဘူးအားလုံးကအကုန်လုံးသူ့အတူချုပ်ပြောက်နေပြီတဲ့ပျက်စီးနေပြီအဲ့ဒီပျက်စီးနေတဲ့ဝေဒနာတွေကိုပဲသွားပြီးတော့ငါခံစားတယ်လို့သွားပြီးတော့ယူဆနေတာတကယ်တမ်းကတော့ဝေဒနာသူ့အတူဖြစ်ပြီးပြက်သွားပြီဘာမှမရှိဘူးအဲ့ဒီလိုပဲတဲ့ဝေဒနာမှတဏှာကူးပြီးတော့ မှတ်သားတတ်တဲ့တင်ညာတွေပေးခဲ့တာနော်မှတ်သားတဲ့အမှတ်သားတွေငငယ်လေးတုန်းကမှတ်ထားတာကြီးအခုဆိုလည်းပျောက်ကုန်ပြီတဖြည်းဖြည်းနဲ့အဲဟိုတနေ့ကဟိုကလေးမှတ်ထားအခုဒီနေ့မေ့သွားပြီဟဲ့ဟောတင်ညာတွေကလည်းမမြဲဘူးနော်တင်ညာတွေကလည်းအမြဲတမ်းဖောက်ပြန်ပြောင်းလဲအဲ့ဒီကနေဟောတင်ညာပေါ်မှာตาဘောမှာသမီးဘောမှာဆွေဘောမှာမျိုးဘောမှာဟိုလူဘောမှာဒီလူဘောမှာ မကျင်တတ်တဲ့စိတ်ကလေးတွေချစ်ခင်တဲ့စိတ်ကလေးတွေနော်အဲ့ဒီသင်္ခါရဆိုတဲ့တရားတွေကလည်းပဲဘာတစ်ခုမှမမြဲပါဘူးတဲ့သင်္ခါရတရားအဲ့ဒါကြောင့်မို့နံတရားတွေကို ကြည့်လိုက်ရင်လဲနံတရားတွေဟာ သူသဘောသူဖောက်ပြန် ပြောင်းလဲပျက်စီးနေတဲ့သဘောရှိလို့ အဲ့ဒီနံတရားတွေဒီအနေစာရုပ်သဘောကလည်းသူ့ဟာသူတမျိုးပြီးတမျိုးဓာတ်ကတမျိုးပြီးတမျိုးဖောက်ပြန် ပြောင်းလဲပျက်စီးနေလို့ရုပ်တရားကလည်းအနေစာအနေစာလို့လည်းမြင်အောင်ကြည့်ရမယ်။ဘာကြောင့်လဲနေစာလို့စွဲထားလို့နော် နေဆာလို့စွဲထားတဲ့ရုပ်လောကနာမ်လောကကြီးကိုအနိစ္စလို့မြင်အောင်မြတ်စွာဘုရားကြည်စမ်းပါရုပ်လောကနာမ်လောကကြီးကို နာမရူပပဋိစေဒဉာဏ်နာယုတ်ကို ပိုင်းခြားသိတဲ့ဉာဏ်အကြောင်းကျိုးဆင်ញံသုံးတတ်တာကို ပစ္စယပဋိက္ခဉာဏ်ဟောအဲ့ဒီဉာဏ်နှစ်ပါးပေါ်လာ အခုဩတကယ်တမ်းမြင်တယ်ဆိုတာအကြောင်းကြောင့်အကျိုးဖြစ်တာမျက်စိကလည်းကန့်နေမယ်ဟိုကလည်းအဆင်းကလည်းရှေ့ဘလောက်ရောက်ရောက်မျက်စိကန့်နေမြင်လို့မရပါဘူးမျက်စိတော့မကန့်ဘူးရှေ့မှာဘာအဆင်းမှမရှိဘူးမျက်စိပိတ်ထားရင်လည်းရှေ့မှာအဆင်းမြင်ကိုမြင်လို့မရပါဘူးအကြောင်းမညီညွတ်လို့အကြောင်းကြောင့်အကျိုးဖြစ်နေတဲ့အကြောင်းကျိုးဆက်နွယ်နေတဲ့လောကကြီးအဲ့ဒီလောကကြီးထဲမှာ အဲ့ဒါကို သွားပြီးတော့ဖြစ်ပေါ်လာတဲ့ရုပ်သဘောတွေနော်ဖြစ်ပေါ်လာတဲ့နာမ်သဘောတွေအဲ့ဒီလို ဖြစ်ပေါ်လာတဲ့ရုပ်သဘောနာမ်သဘောအဲ့ဒီသဘောတွေရဲ့အပေါ်မှာယုံနာလို့လည်းမသိဘဲနဲ့အကြောင်းကျိုးလို့လည်းမသိဘဲနဲ့အတ္တဒိဋ္ဌိနဲ့သွားပြီးတော့ငါကိုငါဟာငါဥစ္စာငါစိတ်ငါခံစားတယ်ငါမှတ်သားတယ်နော် ဆိုပြီးတော့တဏှာငါနဲ့စိတ်ကိုလည်းနံတရားကိုလည်းငါလိုဆွဲတယ်ယုတ်တရားကိုလည်းငါလိုဆွဲတယ်အဲ့ဒီယုတ်ဆွဲနံဆွဲငါဆွဲဆိုတဲ့အတ္တဒိဋ္ဌိကိုဥဟိစ္စမြတ်စွာဘုရားက ခြေသားတို့မင်းတို့အရာကိုပယ်လိုက်စမ်းပါဘုရားကအဲ့ဒါကိုပြောတာယုတ်လောကနံလောကကြီးကို ရုပ်နာတွေကိုပိုင်းခြားသိပြီးတော့ဩရုပ်ကလည်းသူ့ရဲ့အကျိုးနဲ့အကြောင်းသူ့အတူဖြစ်ပေါ်တဲ့သဘောတွေနာတွေကလည်းသူ့သဘောနဲ့သူဖြစ်ပေါ်နေတဲ့သဘောတွေအကြောင်းကြောင့်အကျိုးဖြစ်နေတာတွေပဲရှိတယ်ဒီယုတ်ဓမ္မနန္ဓမ္မတွေဟာမြဲသလားကြည့်လိုက်ရင်မမြဲဘူးယုတ်ကလည်းပြောင်းနေတယ်နာတွေကလည်းပြောင်းနေတယ် ရုပ်ကလည်းမမြဲဘူးနာမ်ကလည်းမမြဲဘူးအဲ့ဒါကိုမြင်တာဒီအနေစာအနေစာကိုမြင်တော့နေစာကိုပယ်တယ်။အော်ဒီသဘောတွေဟာအစိုးမရပါလား။ဒီနံတရားလေးတွေမပြောင်းကျင်ပါဘူးမရွှေ့ကျင်ပါဘူးလို့ဘလို့ပြောလို့မှလည်းမရဒီရုပ်သဘောတွေဟာမဖောက်ပြန်နမှာနဲ့လို့ပြောလို့လည်းမရမခံစားပါနဲ့လည်းပြောလို့မရမမှတ်သားပါနဲ့လည်းပြောလို့မရလောဘဒေါသမောဟတွေ မဖြစ်ပါနဲ့လို့ပြောလို့မရတဲ့ဩဒီယုံ nant လောကတွေဟာငါမပိုင်အစိုးမရပါလားလို့ရှုလိုက်ရင်အနတ္တအနတ္တလက္ခဏာကိုရှုရင်အတ္တကိုပယ်သည်ငါပိုင်တယ်လို့စွဲတဲ့အတ္တယူကိုပယ်တယ်တဲ့အနတ္တလို့ရှုလိုက်လို့နော်အဲ့ဒီကနေပြီးတော့ ဒီခန္ဓာကြီးဟာဩအမျက်မပြတ်ဒလဇဖောက်ပြန်နေပါလားပြောင်းလဲနေပါလားယုတ်ဓမ္မသင်ယုတ်ဓမ္မတွေကလည်းဖောက်ပြန်ပြောင်းလဲနေတယ်နန္ဓမ္မတွေကလည်းဖောက်ပြန်ပြောင်းလဲနေတယ်ဩဒီယုတ်နဲ့ဒီနံဟာသူ့အတူယုတ်ကလည်းအမျိုးမျိုးဖောက်ပြန်ပြတခါတည်းတင်းတာနေတောက်တာပြောင်းသွားပြန်ပြီပူတာနေအေးတာပြောင်းသွားပြန်ပြီဩရုပ်အစဉ်တွေတစ်မျိုးပြီးတစ်မျိုးဖောက်ပြန်ပြောင်းလဲဖောက်ပြန်ပြောင်းလဲနာနေရလဲဖောက်ပြန်ပြောင်းလဲနေရလို့မြတ်စွာဘုရားက သင်္ခါရဒုက္ခဒီဒီယုတ်ဓမ္မတွေနန္ဓမ္မတွေဟာချက်သားတော့မမြဲဘူးတဲ့အမြဲမပြတ်ဒလဇဖောက်ပြန်ပြောင်းလဲပျက်စီးပြီးနေရလို့အရာဒီဒုက္ခဆိုတော့အဲ့ဒီဒုက္ခလို့မြင်ရင်ဒုက္ခကိုပယ်သည်အနိစ္စလို့ရှုရင်နေဆမြဲတယ်လို့ထင်တာကိုပယ်တယ် အနတ္တကို ရှုရင်အတ္တလို့စွဲတာကိုပယ်တယ်ဒုက္ခကို မြင်ရင်ဒုက္ခလို့ထင်ထားတာကြီးကိုပယ်တယ်အဲ့ဒါ၃ချက်နော်နောက်ပြီးတော့ဒီခန္ဓာကိုယ်ကြီးကို ထိုင်ပြီးတော့ကြည့်ရင်ဒီခန္ဓာကိုယ်ကြီးကအပုတ်ကောင်ကြီးအဲ့ဒီလိုအပုတ်ကောင်ကြီးအတုဘကို ရှုရင်တုပ္ပဆိုတဲ့တင့်တယ်တာကိုပယ်တယ်အဲ့ဒီအခုပြောတဲ့ယုတ်နံလဲပိုင်းခြားသိမယ် အကြောင်းကျိုးတွေလည်းဆင်ញင်သုံးသပ်သိမယ်။အော်ဖြစ်ပေါ်လာတဲ့ယုတ်ဓမ္မနန္ဓမတွေဟာမမြဲတဲ့သဘောအစိုးမရတဲ့သဘောဆင်းရဲတဲ့သဘောအတုပဆိုတဲ့အဲ့ဒီလက္ခဏာ၄ချက်နဲ့လဲရှုနိုင်တဲ့ပုံကိုယ်ကိုအဲ့ဒါကိုတုံညတစိုက်အောင်ရှုတဲ့ပုံကိုယ်လို့ခေါ်သည်နော်ခန္ဓာကိုယ်ကိုအဲ့ဒါရှုတာတုံညတစိုက်အောင်ရှုသွားတာ သုံညတဆိုင်အောင်အဲ့ဒီလိုရုပ်တရားနံတရားတွေရဲ့အပေါ်မှာအကြောင်းကျိုးဆက်တွေနဲ့ဆင်ញင်သုံးသပ်ပွားများပြီးတော့မှ အော်သူ့အကြောင်းကြောင့်သူ့အကျိုးဖြစ်နေတဲ့ဒီရုပ်နဲ့ဒီနံတွေပါပဲရှိပါလားနော်အကြောင်းကြောင့်အကျိုးဖြစ်တာပဲရှိတယ်ငါသူတော်ကယောက်ျားမိန်းမဆိုတာမရှိပုဂ္ဂိုလ်ဆိုတာမရှိတတ္တဝါဆိုတာမရှိနော်ပုဂ္ဂိုလ်တတ္တဝါအတ္တဇီဝဆိုတာဘာတစ်ခုမှမရှိငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိ ဆိုပြီးတော့အဲ့ဒီအတ္တဒိဋ္ဌိကြီးကိုပယ်ပြီးတော့တရာတတော်တဲ့တတိတွေနဲ့ဆင်ញင် သုံးသပ်ပွားများပြီးနေတဲ့အခါကျတော့အော်ယုတ်တရားတွေကလည်းမမြဲနန္တရားတွေကလည်းမမြဲအော်ယုတ်ဓမ္မနန္ဓမတွေဟာသူတော်သူဖောက်ပြန်နေပါလားပျက်စီးနေပါလားအော်ယုတ်ဓမ္မနန္ဓမတွေဟာအစိုးမရပါလားဆင်းရဲဒုက္ခတွေပါလားဆိုပြီးတော့အဲ့ဒီလိုများရှုလိုက်ရင်ချက်သားတဲ့အဲ့ဒါမင်း ရုပ်လောကနာမ်လောကကိုအဲ့ဒါုံညတဖြစ်အောင်ရှုနေတာအဲ့ဒီလိုရှုရင်တော့အဲ့ဒီသေမင်းမမြင်နိုင်တော့ဘူးတဲ့မေစုရာဇာနပတတိတဲ့ရုပ်လောကနာလောကတွေကို ပိုင်ပိုင်ခြားခြားသိတဲ့အခါကျတော့ယုံနာရဲ့ဖြစ်ပျက်တွေပဲမြင်လာယုံနာရဲ့ဖြစ်ပျက်တွေပဲမြင်လာတဲ့အခါကျတော့ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ခေါင်းကိုခြေလက်တန်တန်ဆိုတဲ့ ပညာတွေအကုန်ခွာသွားပြီပညာတွေခွာပြီးတော့ယုတ်ဓမ္မနန္ဓမ္မတွေရဲ့ဖောက်ပြန်တဲ့သဘောတွေပြောင်းလဲတဲ့သဘောတွေရှုမှတ်ပွားများနေတော့ခန္ဓာကြီးမမြင်ရတော့သေမင်းသေမင်းဆိုတာဒီခန္ဓာကြီးကိုပြောတာသေမင်းဆိုတာတခြားမဟုတ်ဘူးတဲ့ဥစဉ်တော့ကို အချိန်တိုင်းလိုက်ပြီးတော့တတ်နေတာကဟောဒီခန္ဓာသေမင်းဒီခန္ဓာသေမင်းကြီးအခု ဝိပဿနာနဲ့တင်ပြီးတော့ယုတ်ဓမ္မနန္ဓမ္မတွေကိုအကြောင်းကျိုးတွေဆင်ញင်သုံးသပ်ပြီးတော့ဩသူအကြောင်းကြောင့်သူအကျိုးဖြစ်နေတဲ့ယုတ်ဓမ္မနန္ဓမ္မတွေပါလားအကြောင်းကြောင့်အကျိုးဖြစ်နေတဲ့အဲ့ဒါယုတ်ဓမ္မနန္ဓမ္မတွေဟာတကယ်တော့ငါသူတစ်ပါးယောက်ျားမိန်းမဆိုတာလည်းမရှိဘူးအမြဲတမ်းဖောက်ပြန်နေတဲ့သဘောတွေအမြဲတမ်းပျက်စီးနေတဲ့သဘောတွေရှိပါလားလို့ညာထဲမှာအဲ့ဒီလိုများပိုင်ပိုင်ခြားခြား ရှုပြီးနေလိုက်ရင်ခေါင်းကိုခြေလက်တန်တာနမိတ်တွေအကုန်ပြောက်ကုန်ပြီအနိစ္စပဲမြင်တယ်ဒုက္ခပဲမြင်တယ်အနတ္တပဲမြင်နေတာနော်နောက်ဆုံးအကုန်လုံးဒီရုပ်လောကကြီးဟာအကုန်လုံးကလမုံတွေဓာတ်မုံတွေအကုန်ကြပြီးတော့အဲ့ဒီကနေပြီးတော့ဖောက်ပြန်ပြောင်းလဲတတ်တဲ့ရုပ်သဘောတက်တက်နဲ့ပြောင်းညွတ်တဲ့နဲ့နာမ်တက်တဲ့အဲ့ဒီနှစ်ခုကိုသွားမြင်ပြီးတော့ရုပ်နာနေရဲ့ အနေစာလက္ခဏာအော်မမြဲပါလားမမြဲပါလားဆင်းရဲပါလားအစိုးမရပါလားဆိုပြီးတော့ရှူရဲရှူရဲရှူရဲနဲ့ဒီပုဂ္ဂိုလ်ဒီနိဗ္ဗာန်ကိုရမယ်လက္ခဏာ၃ပါးတည်ရှုတော့နိဗ္ဗာန်ရတော့အဲ့ဒီကြတော့တကက်သုံးညတဆိုက်ပြီးနောက်ထပ်တစ်ဖန်အိုရခြင်းနာရခြင်းသိရခြင်းဆိုတာမရှိနိုင်တော့ဘူးဒီဘဝဒီခန္ဓာကြီးကတော့အိုရအောင်မှာတဲ့ဘာလို့လဲမွေးခဲ့ရလို့ မွေးခဲ့ရလို့ဖွာခဲ့ရလို့ဒီဘဝဒီခန္ဓာကြီးကတော့အိုခြင်းနေလာအောင်မှာနာခြင်းနေလာအောင်မှာသေခြင်းနေလာအောင်မှာဒါပေမဲ့အရိယာမက်ကိုစိုက်ပြီးတော့ယဟန္တာကြီးဖြစ်သွားရင်တော့လုံးဝတုံညတစိုက်ပြီးသေမင်းဘလို့မှမြင်လို့မရတော့ဘူးဟိုဘက်မှာနောက်တဲ့ဘဝမရှိတော့ဘူးနော်ဒီဘဝတော့သေတာတော့သေအောင်မှာဘောတဲ့ဘာလို့လဲဆိုမွေးဖွားခဲ့ရလို့ဒါပေမဲ့သေမင်းမမြင်အောင်သွားဆိုရင်တော့သေမင်းမမြင်တာဘယ်နေရာလေးလဲဆိုတော့အဲ့ဒီအခုပြောတဲ့ ရုပ်လောကနာမ်လောကတွေကို အနိစ္စဒုက္ခအနတ္တရှုပြီးနေတဲ့အချိန်ကတော့အဲ့ဒါသိမင်းမမြင်တဲ့အချိန်ပဲနော်အဲ့ဒီသိမင်းမမြင်တဲ့အချိန်သိမင်းမမြင်တဲ့နေရာကို ရောက်အောင်သွားတဲ့အဲ့ဒါသုံညတဆိုက်အောင်ရှုတဲ့နော်အဲ့ဒီလိုရှုပြီးတော့နေမယ်ဆိုရင်တော့ဖြစ်သားတဲ့မင်းအဲ့ဒါသိမင်းမမြင်တဲ့နေရာကိုရောက်မှာပဲဆိုတော့ဟောဟိုကရှုလိုက်တာတခါတည်းအဲ့ဒီမှာရင်အခုယဟနာကြီးဖြစ်သွားတာမောဂရာဇ အဲ့ဒီယဟန္တာဖြစ်သွားတဲ့အရှင်မောဂရာဇကအဲ့ဒီမှာဒီယဟန်တော်တွေကိုအရှင်ဘုရားတော်တဲ့တပည့်တော်ဘဝအကြောင်းလေးကိုတပည့်တော်ပြောပြပါမယ်ဘုရားမောဂရာဇမထေဆိုတာအတိတိမဟာသာဝက80ထဲမှာပါတယ်အဲ့ဒီမောဂရာဇမထေရကဘာတသိန်းသူတို့ကပါရမီဖြည့်ရတဲ့ပုဂ္ဂိုလ်တွေအဲ့ဒီမထေရပါရမီတွေဖြည့်လာပြီးတော့ဘဝတစ်ခုမှာရောက်တော့ဦးဇင်းတို့ ကတ္တဗဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်တွင်မှာဩဇေယလေးတဆောင်မှာဆင်းရဲလွန်းလို့ငတ်ပြတ်လို့တန်ခါကိုရိမ်မှန်းပြီးတော့လှူဒန်းထားတဲ့ဇေယလေးရဲ့အပေါ်မှာသွားပြီးတက်ပြီးနေတာညင်ညပပနဲ့အဲ့မှာတက်နေရင်းနဲ့အဲ့ဒီမောဂရာဇဆိုတဲ့ပုဂ္ဂိုလ်ရဲ့အလောင်းလေးကဘာလို့လဲဆိုတော့နောက်ဆုံး तू မနေတော့ဘူးဆိုတဲ့အချိန်ကျတော့ဒါလောက်ညက်ပန်နေတာကြီးရှင်းမနေတော့ပါဘူးကွာနောက်လူတွေအသက်ဆောက်ပါလိမ့်မယ်ကဲသွားလေအောင်တော့ဆိုပြီးတော့ မေးရှို့ပလိုက်တယ်။တန်ဃာကိုမှန်းပြီးတော့လှူဒန်းထားတဲ့အကြောင်းကိုမေးရှို့ပြလိုက်တော့အဲ့ဒီဘဝကနေသေတော့အဝီစိကြတယ်။အပယ်လေးဘုံနဲ့အဝီစိကလွတ်တော့လဲအပယ်လေးဘုံနဲ့အကြိမ်ကြိမ်ခံရတယ်ပိတ်တာတွေဘဝတွေရောက်တယ်ရောက်တဲ့ဘဝတိုင်းမီးလောင်ခံရတယ်။လူဘဝရောက်တော့ကိုလက်အင်္ကာမပြည့်မစုံတဲ့ဘဝအခုဒီဘဝမှာလဲအဲ့ဒါနူနာရွဲနာတွေအကုန်လာပြီးတော့ယောဂါတွေဖြစ် အဲ့လိုဘဝမျိုးနဲ့စိတ်ပြက်ပြက်နဲ့တော်ရဲသွားပြီးအဲ့ဘာဝရီပုံနာဤထံတပည့်ခံပြီးတော့အခုတော့မြတ်စွာဘုရားထံသွားပြီးတော့ပါရမီတွေဖြစ်ခဲ့တဲ့ပုဂ္ဂိုလ်ဆိုတော့သူကအခု နော်ဗျာဒိတ်ရတယ်သူရတဲ့ဗျာဒိတ်ကတော့သင်္ကန်းဆိုလဲသူ့ကောင်းကောင်းလှူရင်သူကအဟောက်မဲ့ဝတ်တာနော်အဲ့ဒါမျိုး तू ကခေါင်းခေါင်းပါပါကျင့်တဲ့အကျင့်နဲ့မှာတော့ तू ကဗျာဒိတ်ရတဲ့ပုဂ္ဂိုလ်ဖြစ်တယ်တဲ့မောဂရာဇ အဲ့တော့ဒီသုတ်တန်လေးကိုအခြေခံပြီးတော့ကဲဟုတ်ပြီဦးဇင်းတို့တရားတော်မတွေလက်တွေ့ဘဝသေနည်းအပိုင်းကိုဦးဇင်းထပ်ရှင်းမယ်ဒါကဦးဇင်းကမြတ်စွာဘုရားဒီဘာဝရီပုံနာကြီးကမဲတာလေးကိုဒါအရင်ဆုံးဦးဇင်းကပလင်ခံလိုက်တာဒေခြင်းတရားဆိုတာဘဲမှာပြေးလို့မရဘူးဘဲမှာပုတ်လို့မရဘူးဘဲမှာရှောင်လို့မရဘူးအဲ့တော့ဦးဇင်းတို့တရားတော်မတွေကဲကိုလည်းဒီနေ့ဒေကြရမယ်ဟုတ်ပြီ သေဃာနာနီကြတော့ဥစဉ်တို့ဒကာဒကမတွေကဲဥစဉ်တို့ ဖြတ်တန်းရမယ်အခက်အခဲကြီး၃ခုလို့ဒါမှတ်ခဲ့ပါနံပါတ်1အဲ့ဒီအခက်အခဲ၃ခုထဲမှာနံပါတ်1အခက်အခဲကဒုက္ခဝေဒနာဒုက္ခဝေဒနာကိုတရားဓမ္မတို့မကြော်လွှားမဲ့ပုံကိုရှိရလားအခုခန္ဓာကြီးက အခုတရားထိုင်နေရင်တောင်ဘလောက်နှိမ့်ဆက်အခုကြည်သားအဲ့ဒီဒုက္ခဝေဒနာကြီးကိုဖျောက်ပြီးတော့နေလို့ရတဲ့ပုဂ္ဂိုလ်ဒီလောကမှာဘယ်သူမှမရှိဘူးနော်အကုန်လုံးအဲ့ဒုက္ခဝေဒနာကြီးကအကုန်နှိမ့်ဆက်နေတာဖောက်ပြန်နေတာနော်တရားကျင့်ထားတဲ့ပုဂ္ဂိုလ်တွေမဟုတ်ရင်အော်ဟစ်ငိုးရိုးနေရတာအာဇီတော်ဝိပဿနာရှိတဲ့ပုဂ္ဂိုလ်ရဲ့သောတာပန်သဂရာကံအနာကံယဟနာအဲ့ဒီပုဂ္ဂိုလ်တွေကအော်ဟစ်မနေရတော့ အာကြီးသောဝိပဿနာရှိတဲ့ပုဂ္ဂိုလ်ကလည်းဒီဒုက္ခဝေဒနာပေါ်မှာသိခံနိုင်တဲ့စွာနဲ့သူကလစ်လျူရှုပြီးသူကနေနိုင်တယ်နော်အာကြီးတဲ့ဒီသမထတွေဝိပဿနာတွေအာကြီးထားတဲ့ပုဂ္ဂိုလ်ပေါ့နော်အဲ့ပုဂ္ဂိုလ်ကရသောတာပန်သက္ကရာကအနာဂံကြီးတွေကြတော့ပြောစရာမလိုတော့ဦးဇင်းတို့တာမန်ပုထုဇဉ်တွေကတော့နံပါတ်1တွေ့ရမယ်အခက်အခဲအဲ့ဒါကြီးကတော့နော် ဒုက္ခဝေဒနာဆူးညောက်ဆူးညောက်နေဆူးလိုက်ရင်အင်မတန်မှခံရခက်တယ်အဲ့ဒါကြောင့်မို့အဲ့ဒုက္ခဝေဒနာဆူးညောက်ကြီးအဆူးခံရမယ်အဲ့ဒါနံပါတ်1ဖြတ်တန်းရမယ်ဟာနံပါတ်1ဖြတ်တန်းရမယ်အခက်အခဲကြီးကတော့သားတွေသမီးတွေမိသားစုတွေအိုးအိမ်တွေစီးစိမ်တွေမိမိတသက်လုံးရှားဖွေခဲ့တဲ့ စီးစိမ်ဥစ္စာယရနာတွေကိုဥစဉ်တို့ဒကာဒကမတွေသေကာနာနိမှာဘလောနီးနဲ့အဲ့ဒါကိုခွာမတော်နံပါတ်1ဒုက္ခဝေဒနာတွေတက်တဲ့အခါမှာသေကာနာနိမှာဝေဒနာတွေကပြင်းထန်ပြီကဲဘလို့ခွာမှာလဲနံပါတ်2အဲ့ဒါကိုခွာနိုင်သည်ထားအောင်တော့အော်ငါသားတွေသမီးတွေငါအိုးအိမ်တွေငါစည်းစိမ်တွေငါသေးရင်ထားခဲ့ရတော့မှာပါလား နှလုံးအိမ်ကြီးပူးလောင်မလာဘူးလားကိုယ်တာမန်ဈေးသွားလို့လက်ထက်ပါသွားတဲ့ပတ်စံအိတ်လေးနော်တခုခုလေးပျောက်ရတောင်မှအမလဲငါပစ္စည်းပျောက်ပြီဆိုရင်းနေတုံးနှလုံးနဲ့ခုံးနေတာ အပိအပိုင်အကုန်စွန့်ရတော့မယ်ဆိုတော့ကဲဦးဇင်းတို့ဒကာဒကမတွေအခုရှိသမျှတသက်လုံးရှာထားတဲ့ဖွေထားတဲ့ဥစ္စာတွေစီးစိမ်နေ အားလုံးစွန့်ရတော့မယ်ကိုချစ်တဲ့သားတွေသမီးတွေခွာရတော့မယ်ကဲအဲ့ဒီအချိန်အဲ့ဒီအခက်ခဲကိုလွယ်လွယ်နဲ့ကြော်လို့ရမလားနံပါတ်2အခက်ခဲနံပါတ်3အခက်ခဲကတေဃာနာနီမှာလာမဲ့ကံကာမနမိတ်ဂတိနမိတ်နံပါတ်3အခက်ခဲကြီးอ่ะလူတိုင်းလူတိုင်းမှာအဲ့ဒီနမိတ်ကြီး3ပါးကအကုန်ပေါ်လာမှာနမိတ်မပေါ်ပဲ သေတဲ့ပုဂ္ဂိုလ်ဆိုတာယဟန္တာရဲ့ဖယားရဲ့ပစ္စေကဗုဒ္ဓရဲ့၃ဥပဲရှိတယ်။သောတာပန်လည်းပေါ်သေးတယ်။တဂရကံလည်းပေါ်သေးတယ်။အနာကံလည်းပေါ်သေးတယ်အဲ့နမိတ်က။ဒေဂနာနီမှာအဲ့ဒီပုဂ္ဂိုလ်တွေနမိတ်ကို ပေါ်ပြီးမှသိရတာ။အဲ့ဒီတော့အဲ့ဒီအခက်အခဲကြီး၃ခုကိုဦးဇင်းတို့ဒဂရကမတွေဒီနေ့ဘလို့နီးနဲ့အဲ့ဒါကိုဖြေရှင်းမှာတော့အဲ့ဒါကိုဦးဇင်းကသိသေးချင်တာ လူတိုင်းလူတိုင်းဟာတေခါနာနီမှာဒီသုံးခုပဲသူကြော်လွှားမှာခန္ဓာကိုယ်ကြီးတွေဖောက်ပြန်တယ်ကြိုက်တယ်ခဲတယ်နားတယ်ထုံတယ်ကျင်းတယ်ဖြစ်ပြီးဟုတ်ပြီကဲဘယ်လိုလုပ်ခွာမလဲအဲ့ဒါကိုခွာနိုင်ပြီဆိုရင်ဟုတ်ပြီမိသားစုတန်ရောစဉ်တွေသာသမီတန်ရောစဉ်တွေနဲ့တခါတည်းစိတ်မှာအကုန်လုံးလုံးထွဲပြီးရစ်ပတ်ပြီးတော့ပူလောင်ပြီးတော့တခါတည်းဟိုမြေးလေးမျောပြန်ဟိုသားလေးမျောပြန်ဟိုသမီးလေးမျောပြန် အဲ့ဒီလိုမျောနေရတဲ့ဘဝအဲ့ဒီတန်ရောစဉ်အဲ့ဒါကိုဘလို့ခွာမှာတော့နောက်ဆုံးတေဃာနာနေကြတော့နမိတ်တွေလာပြီတချို့တလေဆိုဟဲ့ခွေးတွေမောင်းပေးကြပါဦးဟဲ့ဟဲ့ငါလာခေါ်နေပြီဟဲ့ပိတ်တာတွေလာခေါ်တယ်တချို့တလေကြတော့ခွေးတွေလာပြီဟဲ့ငါခွေးတွေလာကြိုက်တော့မယ်ဟဲ့လန်ကြီးတွေဓာကြီးတွေနဲ့ကြောက်ပြီကြောက်လာပြီကြောက်လာပြီဩနေရ သူများမမြင်ဘူးသူတယောက်ပဲမြင်တာအဲ့ဒီလိုသုံးချက်ဦးဇင်းတော်တရားဓမ္မတွေလူတိုင်းဖြတ်တန်းရမယ့်အရာ၃မျိုးအဲ့ဒီ၃မျိုးနဲ့ဦးဇင်းတို့တရားဓမ္မတွေအခုမတွေ့ရသေးဘူးဒါကအခုခန္ဓာမှာ လောလောဆယ်ခဏဖြစ်တာလေးလောက်ပဲမြင်ရသေးတာနောက်ဆုံးတကက်ဒေဂာနာနေကြတော့အဲ့ဒီ၃ခုအကုန်ကိုယ်စီပြုံးလာတော့လာတဲ့အချိန်ကျတော့ဦးဇင်းတို့တရားဓမ္မတွေ အဲ့ဒီနံပါတ်တွေဒုက္ခဝေဒနာကြီးနဲ့တွေ့ရင်ဘယ်လိုလုပ်မှာတော့ဒါအရေးကြီးဆုံးချက်နော်လူတိုင်းသေရမှာလူတိုင်းကြုံရမှာသူတို့ကတော့တက်တက်တာတာလေးနဲ့သေသွားလို့ငါလည်းတက်တက်တာတာနဲ့သေမယ်လို့မထင်နဲ့ဘယ်လိုကံတွေပြုတ်ခဲ့မှမသိဘူးရောရောသေမလားအက်ဆီဒင့်နဲ့သေမလားဥပ္ပစေတကကံတွေနဲ့သေမလားဘယ်သူမှပြောမရဘူးနော်ကိုပြုတ်ထားတဲ့ကိုကံ အဲ့ဒီတော့စိတ်ချရအောင်လှုပ်ထားရမယ့်အရာကဘာတော့အခုတရားထိုင်တဲ့အခါမှာအာနာပါနဝင်လေထွက်လေကမ္မထမ်းပဲရှူရှူစိတ်ကိုပဲရှူရှူအယောစုရှုရှုအာတုဘရှုဘာရှုရှုအဲ့ဒီရှုရဲတဲ့ခန္ဓာကိုယ်ဣရိယာပုတ်ကိုမပြုတ်မပြင်းမဲနဲ့သေးသေးချာချာဣရိယာပုတ်ကိုသေချာကြကြညနာထိ ထိန်ပြီးတော့မိမိရှုမဲ့ကမ္မထံတစ်မျိုးမျိုးကိုတင်ရှုရုပ်ကြိုက်ရင်ရုပ်ရှု နာမ်ကြိုက်ရင် နာမ်ရှု အာနာပါနကြိုက်ရင် အာနာပါနဝင်လေထွက်လေကိုရှုမိမိနှစ်သက်တာရှုပြီးတော့ကြာကြာလေးတရားထိုင်ကြည့်လိုက်ခဏဆိုရင် မတက်မှာဆိုလို့ဝေဒနာကြာကြာလေးထိုင်ကြည့်လိုက်ရင်အဲ့ဒီဓာတ်လေးပါဖောက်ပြန်တဲ့ဝေဒနာကြီးကတက်လာမှာပါ အဲ့ဒီဓာလေးပါဖောက်ပြန်တဲ့ဝေဒနာတက်လာတဲ့အခါကျတော့ကဲအာနာပါနနဲ့ပဲဥပမာပေးပြောမယ်ဝင်တယ်ထွက်တယ်မှတ်နေတဲ့ပုံကိုရဲ့နာသီဝမှာထားတဲ့စိတ်ကကဲဒါလေးပါ အောက်ကဖောက်ပြန်တော့နေအောင်မလားနာသီဝမှာစိတ်ကမနေတော့ဘူးနော်မနေတော့ဘူးနာသီဝမှာထားတဲ့စိတ်ကအောက်ဆင်ပြေပြီအောက်ဆင်ပြေတော့ဓာတ်ကြီးလေးပါဖောက်ပြန်တဲ့သဘောရဲ့အပေါ်မှာ ဟောတနှုတ်နှုတ်ဆင်းရဲပြီသွားကြည့်ပြီးစိတ်တွေဆင်းရဲတာအဲ့ဒါဘာကြောင့်လဲဆို ကိုယ့်ရဲ့စိတ်ကိုမသိမ့်သိနိုင်လိုက်လို့နာသီဝကိုရအောင်ပြန်ဆွဲယူရအောင်နှာသီးဝကိုရအောင်ပြန်ဆွဲယူလိုက်တဲ့အခါကျအောက်ကဝေဒနာစိတ်ကလွတ်သွားပြန်ပြီနှာသီးဝပြန်ရောက်သွားပြန်ပြီအဲ့ဒီလိုနဲ့တခါတည်းရအောင်ပြန်ဆွဲယူပြန်ဆွဲယူဟိုကလည်းအောက်ကဓာလေးပါဖောက်ပြန်တဲ့ဝေဒနာတွေကတက်တက်လဲတက်လာရောအဲ့ဒီမှာအတ္တဒိဋ္ဌိအဲ့ဒါတက်လာလိမ့်မယ်အမလေးငါနာတယ် ငါကြိုက်တယ်မရတော့ဘူးမဖြစ်တော့ဘူးအဲမြတ်စွာဘုရားခြေသာမောဂရာဇအတ္တဒိဋ္ဌိဥဟိစာခြေသာတဲ့အဲ့ဒီအတ္တဒိဋ္ဌိကြီးကိုမင်းပယ်လိုက်စမ်းပါအော်ဒီခန္ဓာကြီးကငါကိုမှမဟုတ်တာငါဥစ္စာမှမဟုတ်တာငါမှမဟုတ်တာဒီခန္ဓာကြီးကအမြဲတမ်းဖောက်ပြန်နေတဲ့သဘောပျက်စီးနေတဲ့သဘောလို့ဘုရားရှင်ကိုရောမြတ်ကြီးကအကြိမ်ကြိမ်ဟောခဲ့ပါလားငါကိုမှမဟုတ်တာငါဥစ္စာမှမဟုတ်တာ ငါမမဟုတ်တဲ့ခန္ဓာပါလားလို့အဲ့ဒီခန္ဓာကြီးရဲ့အပေါ်မှာအတ္တဒိဋ္ဌိကို ဖြုတ်ပြီးတော့နာသီဝဝူတာကတ်ထားစိတ်ကိုရှုတဲ့ပုဂ္ဂိုလ်ကလည်းစိတ်လေးပဲကြည်နေလိုက်တယ်အဲ့ဒီချိန်မှာနော်ရုပ်ကိုကြည်နေတဲ့ပုဂ္ဂိုလ်ကလည်းရုပ်ရဲ့ဖောက်ပြန်တဲ့သဘောတွေကိုဒါအဲ့ဒီချိန်မှာကြည်နေလိုက်စမ်းပါတဲ့နာသီဝကိုရှုနေတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒါလေးရှုတာလေးပဲသိနေလိုက်စမ်းပါတဲ့ အဲ့ဒီပေါ်မှာသွားပြီးတော့ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်လို့သွားပြီးတော့အတ္တဒိဋ္ဌိနဲ့မယူဆမ်းပါနဲ့ငါကိုလို့မယူဆမ်းပါနဲ့ငါဥစ္စာလို့မယူဆမ်းပါနဲ့ငါလို့အယူမလွဲဆမ်းပါနဲ့ဘာကြောင့်လဲကိုပိုင်တာမှမဟုတ်တာအဲ့ဒီကိုမပိုင်နဲ့အဲ့ဒီခန္ဓာကိုယ်ကြီးရဲ့အပေါ်မှာဩငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်တဲ့သဘောပါလားလို့အဲ့ဒီအတ္တဒိဋ္ဌိကိုခွာပြီးတော့ ညံနဲ့ရှုဘလောက်ထိရှုရမှာလဲဆိုရင်အဲ့ဒီဓာကြီး၄ပါးရဲ့ချုပ်တဲ့နေရာငိမ့်တဲ့နေရာလေးရောက်သွားအောင်ဒါကဒရင်ငါချုပ်ကိုပြောတာနော်နောက်ပြန်ထိုင် နောက်ပြန်လာမှာပဲဒီတထိုင်အပိပိုင်ဓာလေးပါးကြီးချုပ်သွားရင်တော့ဒီတထိုင်တွင်းမှာငြိမ်အဲပြီးချမ်းသာလေးရသွားတာဓာလေးပါးဆိုတာကအမြဲတမ်းသေသည်ထိဖောက်ပြန်နေတာဒရင်ငါအားဖြင့်အဲ့ဒီဓာလေးပါးတွေဖောက်ပြန်တဲ့အပေါ်မှာ ဒိဋ္ဌိမီဒေါသမီငြိမ့်သွားတဲ့တရင်္ဂါလေးကို ဆိုးလို့တာနော်ဒိဋ္ဌိမီငြိမ့်ပြီးတော့အောက်ကပူတာတွေတောက်တာတွေတင်းတာတွေရှိနေပါရဲ့တန်းနဲ့ကိုယ့်ရဲ့စိတ်မှာဒေါသမဖြစ်တော့တာလေးပြောတာအဲ့ဒီနေရာလေးကိုရောက်တော့အောင်လုပ်လို့ပြောတာဒါတော့ပြောရင်နားလေရလားနားနားလေအောင်ဦးဇင်းဒီနေ့အဲ့ဒါကြောင့်အသေးစိတ်ပြီးတော့ဒီနေ့အဲ့ဒါကိုသင်ပါနော်ဦးဇင်းတို့ဒကာဒကမတွေ အခုအဲ့ဒီမှာကိုယ့်အကိုဘယ်ရှုွက်နဲ့ပဲရှုရှုဦးဇင်းတို့အခုရှုနေတယ်မြောင်များစွာပေးခဲ့ပြီးအသစ်တွေကတော့ဘလို့မှမရသေးအာနာပါနနဲ့ရှုဒါကြောင့်မို့အာနာပါနကိုဦးဇင်းဥပမာပေးပြောတာ နော်လူသေးရောလူဟောင်းရောအကုန်လုံးအဲ့ဒီတော့ဒီခန္ဓာကိုယ်ရဲ့အပေါ်မှာသွားပြီးတော့ကြည့်ရပူရာသိမယ်တောက်နာသိမယ်တင်းနာသိမယ်ထုံနာသိမယ်ကြိုက်တာသိမယ်အဲ့ဒီထုံနာကြီးကျင်နာကြီးကြိုက်တာကြီးကိုတရားနဲ့မရှုတတ်ရင်အဲ့ဒီပေါ်မှာဒိဋ္ဌိမိတွေလောင်နေ ငါကိုလို့ဆွဲမယ်ငါဥစ္စာလို့ဆွဲမယ်ငါလို့ဆွဲမယ်နော်အဲ့ဒီဆွဲတဲ့အဆွဲကြောင့်ဒေါသမီးတွေတောက်မယ်တကယ်ဒေါသတွေဖြစ်လာမှာအမလေးဒါကြီးမခံနိုင်ဘူးမရတော့ဘူးငါတော့ပြင်ရတော့မယ်ပြီးလောက်ကိုလောက်ရတော့မယ်အမလေးတချို့တလေများဆိုတခါတည်းတရားထိုင်ရင်းနဲ့ကဲကြိုးစားပြီးလောက်လိုက်ဆိုတော့ကြောင်ကြောင်ကြောင်ကြောင်နဲ့အောက်မှာကြံလက်သေးတွေနဲ့ထိုးဟောဘာဖြစ်လဲဒေါသစိတ်ထဲမှာကိန်းနေတာတွေနော် ဦးဇင်းတော်ဒကာဒကမတွေအာကုသို့ကြီးရင်ကြီးသလောက်ဘောခံရတယ်နော်တရားအားထုတ်လို့တချို့သောပုဂ္ဂိုလ်ကတရားအားထုတ်တယ်ဒါလေးပါဖောက်ပြန်မှုအင်မတန်နည်းတယ်နော်တချို့တလေလူဆိုလင်း90နာရီထိုင်းနေတာပဲဘယ်လိုနေလဲဆိုဒီတော့ဘာမှဖြစ်ဘူးဖျားတယ်အများကြီးလည်းမတက်ဘူးတဲ့ဟောတချို့တလေကြတော့တက်ပြီတချို့တလေဆိုဥစဉ်တွေ့ရစားတော့ဆိုင်နေလို့ စားတောက်ဆိုင်တွေလှုပ်တဲ့အခါကျတော့တရာဝသူများစားဖို့ရာအတွက်အကောင်လေးတွေဗလောင်လေးတွေအဲ့တော့ကိုတဝမ်းတစ်ခါအတွက်ဆိုပြီးတော့တခါတည်းတနေ့တနေ့သူများစားဖို့တခါတည်းငါးတွေပဇွန်တွေအာအကောင်တွေဗလောင်တွေတခါတည်းသေးသေးချာချာတက်ဖြတ်ကြောချက်ပြီးလောက်ရတော့အဲ့လိုပုံကိုယ်တွေများဆိုတရားလာအထုတ်လူလဲနေတာခံရမှာဒါကဖျားပေါ်တာ ခဏထိုင်ဆက်ပေအောင်တော့လို့ခန္ဓာချင်းပြန်ဆက်ရရင်နောင်ဘဝမှာလွတ်လန်းမမြင်ဘူး။ဘာလို့လဲတနေ့တနေ့တတ်ထားတာတွေနဲတာမှမဟုတ်တာ။အဲ့ဒီအာကုဇုံတွေကဘယ်မှမသွားဘူးကိုပြုတ်တဲ့အကြောင်းတွေကိုယ်စီအကုန်ပြန်လာတာ။အဲ့ဒါကြောင့်မို့အာကုဇုံအာကြီးတဲ့ပုံကိုယ်တွေက ဝေဒနာပိုကျမ်းတယ်။ဝေဒနာပိုကျမ်းတယ်။တချို့တလေဆိုရင်အာတခါတည်းမှိုင်းရင်မှိုင်းရင်မှိုင်းရင်နဲ့တခါတည်းကြွက်ခတ်တလို့ကိုတခါတည်းခေါင်းကြီးတွေဆောင်းဆောင်းခတ်လို့ခတ် ဖြစ်လာတယ်အဲ့ဒါဘာတွေလဲဆိုတော့နမိတ်တွေပေါ်ကုန်တာပြင်းထန်တဲ့နမိတ်တွေတချို့တလေဆိုရင်ဒီဝေဒနာလေးတက်လာတတိတွေမေ့တယ်လို့ဖြစ်သွားတာမေ့တယ်လို့ဖြစ်သွားတော့ तू ကတခါတည်းအဲ့ဒီမှာသူ့ရဲ့အာယုံနမိတ်တွေပေါ်ပြီးကြွက်ခတ်တယ်လို့တရှုတရှက်ရှက်နဲ့ခတ်တာတွေလည်းတွေ့ဘူးတယ်နော်တခါတည်းဝူရူဝါလာတွေနဲ့တခါတည်းအကုန်လုံးဖြစ်တာတွေလည်းတွေ့ဘူးတယ်ဝေဒနာလေးကိုဒီဓာလေးပါဖောက်ပြန်တဲ့ဟာလေးကိုကြောအောင်လှုပ်ကြည့်လိုက်ဆိုရင် အဲ့ဒီမှာအာကုသိုလ်အင်မတန်ကြီးတဲ့ပုံကိုယ်တွေကအဲ့ဒီချိန်လှိမ့်ခါရတယ်အဲ့တော့ဒီလိုတရားအာမထုတ်ပါပဲနဲ့ပြစ်ထားလိုက်ရင်သေဃာနာနိအဲ့ဒါလာမှာအဲ့ဒီကြတော့ကယ်ဖို့မလွယ်တော့ဒါကြောင့်မို့အခုတရားတထိုင်တထိုင်တွင်းမှာဥစဉ်တို့တရားတော်မတွေအဋိဌံပါရမီနဲ့အခုကိုယ့်အိမ်ကကိုထိုင်ကြတာဝို့ထိုင်နဲ့ထိုင်တဲ့အချိန်မှာအဋိဌံပါရမီနဲ့ကိုယ့်ကိုအာနာပါနမှတ်မှရုပ်မှတ်မှနာမ်မှတ်မှကြိုက်တာမှကမ္မထ တတိပဌံတရားလေးပါဘယ်ဟာမှတ်မှတ်ကိုကြိုက်တာမှတ်ပြီးတော့ကိုအဋ္ဌံလေးနဲ့နှစ်နာရီဆိုနှစ်နာရီသုံးနာရီဆိုသုံးနာရီကိုတကယ်အသေးတတ်ချိန်အဲ့ဒီအတွက်မှာ ဖြစ်ပေါ်လာတဲ့သဘောတွေကိုဉာဏ်နဲ့ပိုင်းခြားပြီးတော့အနိစ္စဒုက္ခအနတ္တကိုမြင်အောင်ကိုငါရှုမယ်ဘလို့လို့ရှုရမှာသိခံရမှာပေါ့နော်သိခံခြင်းမပါဘဲနဲ့ဘလို့မှမရဘူးအဆုံးစွန်သိခံခြင်းခွင့်လွှတ်ခြင်းစွန့်လွှတ်ခြင်းဒါလေးပါးတွေဘလောက်ဖောက်ပြန်ဖောက်ပြန် ကဲဓာတ်ကြီးလေးပါရဲ့ဖောက်ပြန်တဲ့သဘောသူသဘောသူဆောင်းနေတာနော်အဲ့တော့အတိတ်ဝကြွေးကြောင့်လည်းဖြစ်တာလည်းရှိတယ်ပုံမှန်ဓာတ်လေးပါရဲ့ဖောက်ပြန်တဲ့သဘောလည်းရှိတယ်နော်နာတိုင်းဟိုအတိတ်ဝကြွေးလို့သွားဆွဲမချနဲ့အဲ့ဒါကအတိတ်ဝကြွေးရလဲသူကသူလာထတာဥစဉ်ပြောပြအတိတ်ဝကြွေးရလဲလာထတယ်တရားအထုတ်တဲ့အချိန်တွေမှာကိုယ့်ရဲ့အတိတ်ဘဝတုန်းကဘဝဇက်တွေရှိတဲ့ပုံကိုယ်တွေကလည်းအဲ့ဒီအချိန်မှာလာဖြတ်တာတွေလည်းကြုံရဘူးတယ်နော်တခါတည်းတိုက်ဆက်တွေဓာတ်ဆက်တွေနတ်ဆက်တွေဆိုရင်လည်း သူတို့ဟိုကသူတို့ဒီပြန်လာအောင်လို့ဒီတရားမလုံအောင်လို့တားတာတွေစီးတာတွေတွေ့ရတယ်အာကုသိုလ်ကြီးတဲ့ပုံကိုယ်တွေကြတော့လဲဟာတခါတည်းလူလဲပြီးတော့ကို တခါတည်းအာကုသိုလ်တွေပြန်ပြီးတော့သူလောက်ခဲ့တဲ့ဟာတွေကိုအကုန်ပြန်မြင်ပြီးတော့အဲ့ဒီမှာလှိပ်ပိတ်ခံရတာတွေလည်းတွေ့ရတယ်အဲ့ဒီတော့ဟုတ်ပြီဒီဒုက္ခဝေဒနာကြီးတွေဖြစ်ပေါ်လာတဲ့အခါကျတော့အာယုံနမိတ်ပဲလာလာဝွကျွေးပဲလာလာဓာလေးပါပဲဖောက်ပြန်ဖောက်ပြန်ဘယ်အရာပဲလာလာ အဲ့ဒီပေါ်မှာဒိဋ္ဌိမိဒေါသမိငြိမ့်သွားသည့်တိုင်အောင်ဦးဇင်းတို့တရားတော်မတွေသိခံခြင်းခွင့်လွှတ်ခြင်းစွန့်လွှတ်ခြင်းနဲ့ကျင့်လိုက်စမ်းပါငါအကောင်းကြီးချမ်းမရေကောင်းတော့ဒီလို အချိန်တောင်မှငါမရှုနိုင်ရင်ကဲတေဂာနာနီမှာအဲ့ဒါတွေထွက်လာရင်ငါဘလို့ရုံးမှာတော့အစီရင်တစ်ခုခုနဲ့ဖြစ်ပြီးတော့ငါသေရမယ်ဆိုရင်တော့ငါဘလို့ရှုမှာတော့ ကိုကိုကိုအဲ့လိုဆုံးမရတယ်အဲ့လိုဆုံးမပြီးတော့မှဩကဲသူ့အတူဖြစ်ချင်တာဖြစ်တရားမှာချင်းအတူတူဘာနဲ့တရားမှမှလည်းမသိအဲ့ဒီတော့ဒီတကြီး၄ပါးရဲ့နော်သူတို့ဘလောက်ဖောက်ပြန်လို့နေနေငါစိတ်မှာဒိဋ္ဌိမီဒေါသမီမတောက်အောင်ထိငါကြိုးစားပြီးတော့အားထုတ်မယ်ဆိုပြီးတော့မိမိရှုွက်တစ်ခုကိုပိုင်ပိုင်နိုင်နိုင်ရှုပါတက်တက်သားသားတော့ရမှာမဟုတ်ဘူးကြိုးစားပြီးလှုပ်ပါကြိုးစားပြီးရှုပါ ကြိုးစားပြီးပွားများပါ အဲ့ဒီကြိုးစားပြီးရှူရင်ရှူရင် ပွားရင် ပွားရင်ပွားရင်နဲ့ဦးဇင်းတို့တရားတော်မတွေအဲ့ဒီခန္ဓာကြီးမှာဓာလေးပါဖောက်ပြန်နေတာကြီးရှိတယ်စိတ်မှာငြိမ့်နေပြီအဲနေပြီကြည်နေပြီတနေ့ကုန်ထိုင်တဲ့ငါမှဘာမှမဖြစ်တော့ဘူးဆိုပြီးတော့အဲ့ဒီနေရာကို ရောက်သွားလိမ့်မယ်နော်အဲ့ဒီနေရာလေးကိုတစ်ချိန်ရောက်ဒေဂာနာနေကြတော့ထွက်ပေါက်သိပြီ ကဲဒေဂာနာနီမှာဒီအခက်ခဲကြီးကြော်လွှားဖို့ရာအတွက်အဲ့ဒီလိုတစ်ကြိမ်လောက်ကိုရအောင်လှုပ်ထားတဲ့ဒကာဒကမတွေကအော်ငါမှအရင်တော့ကဒီဟာကြီးကိုဒီလို လာမှသိလို့ငါကြိုပြီးကျင့်ခဲ့ပြီအခုကျတော့မကြောက်တော့ဘူးနော်စာမွဲသွားဖြေတာပု္ပ္ပာအဖြေမှန်ရထားတဲ့ကျောင်းသားသူကကြိုပြီးတာအဖြေမှန်ရထိုင်စာမွဲထားဖြေဘဲကြောက်လိုက်မှလဲအကုန်လုံးကိုကအဖြေမှအကုန်သိပြီးသားစိုးရိမ်စိတ်လည်းမရှိဘူးကြောက်ရုံစိတ်လည်းမရှိဘူးအကုန်လုံးတခါတည်း တန်းဖြေလိုက်ပြီးအောင်သွားသလိုပဲကိုကအပြေမှန်နေအကုန်သိနေတာကိုစာလေးဖတ်ကြည့်လိုက်တဲ့အခါကျတော့ဟုတ်တယ်မလားအကုန်လုံးငါသိနေဆိုကောက်ရေးချဩဘာမှပူတရားမလို့တော့အကုန်သိကိုကကြိုလောက်ထတာအခုလည်းပဲဒီတိုင်းပဲဒီခန္ဓာကိုယ်ကြီးရဲ့ဓာလေးပါဖောက်ပြန်မှုရဲ့အပေါ်မှာဒကာဒကမတို့ကျန်တဲ့တရားတွေဘယ်ချိန်လောလောတဲ့အဲ့ဒီဓာလေးပါဖောက်ပြန်တဲ့ဝေဒနာရဲ့အပေါ်မှာဒိဋ္ဌိမီဒေါသမီငါငြိမ့်မီလား ငါခွာထားတတ်ပြီလားအဲ့ဒါအရေးကြီးဆုံးဘယ်တရားပဲအာထုတ်အာထုတ်ဘယ်ဆရာနဲ့အာထုတ်အာထုတ်ဘယ်မူနဲ့အာထုတ်အာထုတ်ဒီခန္ဓာရှိရင်ဒီဒုက္ခဝေဒနာလာမှာပဲဒါလေးပါဖောက်ပြန်မှာပဲအဲ့ဒီလာတဲ့အခါမှာအဲ့ဒီဒုက္ခဝေဒနာမှဒေါသမဖြစ်ဖို့အရေးကြီးတယ်အဲ့ဒါကိုခွာထားနိုင်ပြီတပည့်တော်တို့တော့အေးစေးသေးလေးနေရပြီဆိုသေကာနာနိတရားဓမ္မတွေမပုံနဲ့ ဒါလေးပါဖောက်ပြန်ပြီးတော့ဝေဒနာတွေတက်လာရင်အဲ့ဒီပုဂ္ဂိုလ်ကအေးအေးငြိမ်ငြိမ်လေးနဲ့လွတ်လွတ်လေးခွာထားနိုင်လိမ့်မယ်ငါကောငါဟာမစွဲတော့ဘဲနဲ့ဖောက်ပြန်နေတဲ့ရုပ်သဘောတွေကသူ့အတူတတ်တာကိုယ်စိတ်ကငြိမ်နေတာတတ်တာသူ့အတူဖြစ်လာလိမ့်မယ်အဲ့ဒါဆိုနံပါတ်1အဆင့်အခက်အခဲကြီးကိုဥစဉ်တို့ဒကာဒကမတွေကြော်လွှားနိုင်တဲ့ပုံကိုကဲအခက်အခဲကြီးကဘယ်နှခုရှိလဲ 3ခုနော်3ခုအခုနံပါတ်1အခက်အခဲဟိုဒါဖြည့်ရှင်းပြီးနော်အဲ့တော့တေဂာနာနီမှာငါသွားပြီးတော့နော်ဖះလေးအာယုံပြုပြီးတော့ဖြည့်ရှင်းမယ်လို့လှုပ်လို့မရဘူးတရားလေးနာပြီးတော့ဖြည့်ရှင်းမယ်လို့လှုပ်လို့မရဘူးနော် အခုချိန်မှာကလေးကျမ်းမာရေကောင်းတော့အရွယ်ကောင်းတော့နော်အားထုတ်နိုင်တော့မှအသက်ကြီးတဲ့အဖိုးတွေအဖွားတွေဆိုရင်လည်းအောက်မှာတင်မလင်းခွေမထိုင်နိုင်တော့မှအပေါ်မှာထိုင်ကုန်လေးနဲ့ထိုင်အဲ့လိုလေးထိုင်ပြီးကြာကြာထိုင်ပြီးတော့ ကိုယ့်အကိုဝင်နေထွက်တယ်မှတ်ကျန်တာမမှတ်တတ်ရင်အဲ့လိုမှတ်ပြီးဓာလေးပါးတွေဘလောက်ဖောက်ပြန်ဖောက်ပြန်ကိုယ်နှာသီးဝါလေးမှာဝင်နိုင်သည်ထွက်တိုင်းသည်ဝင်နိုင်သည်ထွက်တိုင်းသည်သိအောင်လုပ်ပြီးမှအဲ့ဒီဓာလေးပါးကိုကြော်တဲ့နေရာချုပ်တဲ့နေရာငြိမ့်တဲ့နေရာအဲ့ဒါလေးကိုဒိဋ္ဌိမိဒေါသမိတရင်ကငြိမ့်သွားတဲ့နေရာလေးအပြီးတော့မငြိမ့်သေးဘူးเนาะတရင်ကဒေါသတွေချုပ်နေတဲ့နေရာလေးကိုဒါရောက်အောင်သွားထားရင်နံပါတ်1 ဖြစ်တဲ့အခက်အခဲကြီးကိုဦးဇင်းတို့ဒကာဒကမတွေကြော်လွှားနိုင်ပါလိမ့်မယ်အဲ့ဒီဟာကြီးကိုကြော်လွှားဖို့ရာကတော့ဓာတ်လေးပါးတွေအပြင်းထန်ပေါက်ပြန်နှိမ့်ဆက်နေတဲ့အချိန်မှာသိခံခြင်း ခွင့်လွတ်ခြင်းစွန့်လွတ်ခြင်းဆိုတဲ့ခန္တီတရားကို လက်ကင်မထားဘဲနဲ့ဘလို့မှမရပါဘူးအဲ့ဒီအချိန်မှာအဆုံးစွန်သိခံမှာအဆုံးစွန်ခွင့်လွတ်ပါအဆုံးစွန်စွန့်လွတ်ပါငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်တဲ့ခန္ဓာကြီးသူ့သဘောသူဆောင်နေတဲ့ခန္ဓာကြီးဆိုပြီးတော့ သဘောရဲ့အမှန်ကို မြင်အောင်လုပ်ပြီးတော့ရှုလိုက်စမ်းပါအဲ့ဒါနံပါတ်1အခက်အခဲကြီးပြေလွှားကြော်လွှားနိုင်ပါမယ်နံပါတ်2အခက်အခဲကမိသားစုတွေသားတွေတမိတွေအိုအိမ်စည်းစိမ်တွေဝေဒနာတော့ခွာထားတတ်ပါတယ်ဒါပေမဲ့သားလေးဆွဲပြန်ပြီတမိလေးဆွဲငါများမရှိဘလို့နေပဲမသိဘူးနော်ငါများမရှိငါယောက်ျားငါဇနီးဘလို့နေမှမသိဘူးလာကြမှာ ဘာလို့လဲကိုကတသက်လုံးဒီမိသားစုနဲ့ကိုကနေတာလေတသက်လုံးဒီမိသားစုနဲ့နေတဲ့အခါကျတော့ဒေဂာနာနေကြတော့ဟိုသားကိုမျောရဟိုသမီးကိုမျောရလာမယ်အဲ့ဒါဘာလဲစိတ်တွေဟာ ရောက်ရက်ခတ်နေတဲ့စိတ်တွေရောက်ရက်ခတ်နေတဲ့စိတ်တွေကိုငြိမ်အောင်လုပ်ရမှာစိတ်ကရောက်ရက်ခတ်တယ်ဒုက္ခဝေဒနာပေါ်တယ်တရားရှာတယ်ဆိုတာ နောက်ဆုံးအဲ့ဒီနှစ်ခုကိုလှုပ်တာကြီးပဲဒုက္ခဝေဒနာ ခွာထားအောင်လှုပ်တယ်ရောက်ရက်ခတ်နေတဲ့စိတ်တွေအဲ့ဒါနိဝရဏတရားလို့သုံးလိုက်တာကိလေသာအာယုံကာမဂုဏ်ဖြစ်ဖွယ်ဖြစ်တဲ့အာယုံတွေရဲ့အပေါ်မှာနော်ဒေါသတွေလောဘတွေဖြစ်နေတာနော်အဲ့ဒီအပိတ်ပင် အကာအကွယ်အတားစီဖြစ်နေတဲ့အဲ့ဒီစိတ်ရဲ့အငြိအကျေးတွေ အဲ့ဒီစိတ်တွေကအကုန်တွေးတဲ့စိတ်တွေကြံစီတဲ့စိတ်တွေသားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲဆိုတဲ့စိတ်တွေအဲ့ဒီစိတ်တွေလာမှာဝေဒနာတော့တပည့်တော်ခွာထားနိုင်ပါပြီဖေ။ခန္ဓာကြီးကတော့လွတ်လွတ်ပါဖေ။ဒါပေမဲ့အဲ့ဒီစိတ်တွေကလာတဲ့အခါရောက်တော့သားဆွဲပြန်ပြီ။ကဲသွားပြီ။သားဆွဲတဲ့စိတ်ကလေးနဲ့များဖြတ်ဆိုနောက်ဆုံးစိတ်လေးချုပ်လိုက်ရင် ဒကာဒကမတွေအခုသောတာပတ္တိမတ်ကမရထားသေးတော့ဂတိကမမြဲသေးဘူးဂတိမမြဲသေးတဲ့ပုဂ္ဂိုလ်ဟာဆင်းသွားနိုင်တယ်ကိုယ့်ရဲ့အာထုတ်ထားတဲ့ဝိပဿနာက အာကြည်သောဝိပဿနာအဆင့်ထိရထားရင်တော့လေရှုနိုင်တာပေါ့နော်အဲ့ဒီလိုမဟုတ်ရင်တော့ကိုဟာပုထုဇဉ်ဘဝနဲ့ပေါ်လာတဲ့သားကိုသားလိုမြင်တယ်သမီးကိုမြင်တော့သမီးလိုသိတယ်ဟောခွေးကိုမြင်တော့ခွေးလိုသိတယ် သေခါနာနီးကြတော့အဲ့ဒီသားကိုမြင်လို့ရုပ်လို့လည်းမသိဘူးနာလို့လည်းမသိဘူးသမီးမြင်တော့လဲရုပ်မှမသိနာမှမသိသားကိုမြင်တော့လဲသားလိုပဲသိတယ်ရုပ်သဘောလေးပါလားနာသဘောလေးပါလားရုပ်နာသဘောပဲတကယ်တော့သူ့ကြည့်တော့လဲရုပ်နာကိုကြည့်တော့လဲရုပ်နာအဲ့ဒီရုပ်နာသဘာဝတွေသူ့ဟာသူဖောက်ပြန်နေတဲ့သဘောတွေပျက်စီးနေတဲ့သဘောတွေကိုမမြင်မဲနဲ့အဲ့ဒါပေါ်မှာတင်ညာတွေသွားပေးတာဟော တင်ညာသွားပေးလိုက်တဲ့အခါကျတော့သားလို့သမီးလို့ဟောတင်ညာတွေပေးတာအဲ့ဒီတင်ညာတွေပေါ်မှာဆွဲလန်းတဲ့သင်္ခါရတရားတွေဖြစ်ရပြီကဲအဲ့ဒီသင်္ခါရတရားတွေဟာပရိစ္ဆသမုပ္ပါလည်သွားတာဝေဒနာပေါ်ကနေလည်သွားပြီလည်သွားလို့အဲ့ဒီပုဂ္ဂိုလ်ဒီပရိစ္ဆသမုပ္ပါစိတ်ရကြီးလဲလို့အဲ့ဒီအချိန်မှာသွားပြီးတော့သေလိုက်ရမယ်ဆိုရင်ဥပါဒနာပစ္စယဘဝ ဥပါဒံကြောင့်အဲ့ဒီမှာဘဝတွေရပြီတဲ့တချို့တော့ပိတ်တာတွေဖြစ်တဲ့ဘဝဒါတွေဆွဲသမီးတွေဆွဲနော်ဆွဲတာဘလောက်ဒီဆွဲတွေအာကြီးတော့ဆိုတော့နော်လူတွေလူတွေဥစဉ်တော့ငယ်တုန်းက လူဘဝမပြောနဲ့တရေတကောင်ဩဥစဉ်တော့ဆရာတော်ဖရာကြီးရွှေတောင်ဆရာတော်ဖရာကြီးတွေကိုတနေ့ကျတော့ ဒကာတွေလက်ဤတစ်စီးနဲ့မိသားစုလိုက်အဲ့မှာအကုန်လုံးကြိုးတွေနဲ့ခြီတုပ်ပြီးတော့ဒကာတယောက်ကိုခေါ်လာခဲ့တာကျောင်းဝင်းထဲဝင်လိုက်တော့အကောင်းဖြစ်သွားတာကျောင်းထဲမဝင်ခင်တော့ကတော့အတင်းတောင်းချမ်းနေလို့ကြိုးတွေနဲ့တုပ်ခေါ်လာခေါ်လာတော့ဆရာတော်ကကျောင်းထဲရောက်တော့အေးဘာဖြစ်တာတော့ကွာဓမ္မဗျာတဲ့ဒီကောင်လက်ပံမင်းကြီးပေါ်တက်ပြီးတော့သူ့ကိုယ်သူဇွဲကြောချသေးမယ်ဆိုပြီးတော့အော်ဟစ်ပြီးတော့ တောင်းညနေလို့တပည့်တော်တို့ white လုံးပြီးကြိုးတယ်နဲ့တုတ်ပြီးဆရာတော်စီခေါ်လာတာကျောင်းထဲဝင်မှပဲကျောင်းပေါက်ရောက်တော့ဒီလူကောင်းသွားတာဗျာတဲ့ဆိုတော့ဆရာတော်ကကဲကျောင်းဆောင်တတ်တွေဝင်ဝင်ပေးလိုက်ဆိုတော့ဝင်ဝင်လည်းပေးခိုင်းရောအဲ့ဒီလူကိုတရေကဝင်ပူးတယ်ဆရာတော်ကမင်းဘယ်သူတော့အဲ့ဒီလက်ပမင်းကြီးမှနေတဲ့တရေပါတဲ့မင်းဘာဖြစ်လို့သူ့လောက်တာတော့အာဒီကောင်တတ်ကိုတတ်ရမှာဒီကောင်မဖြစ်ဘူးတဲ့ ဟာဘာဖြစ်လို့တော့မင်းကဒီသူ့တတ်ချင်တာဒီကောင်တော့မှလာတိုင်းလာတိုင်းငါသီးနာနဲ့မဖြစ်တာဒီလက်ပံမင်းအရိပ်မိနေလို့ဒီလက်ပံမင်းကြီးငါလှဲမယ်လှဲမယ်ဆိုပြီးတော့ဒီကောင်အမြဲတမ်းကြံနေတော့လက်ပံမင်းလဲရင်ငါဒုက္ခရောက်မှာတဲ့ငါမှာတပည့်တွေအများကြီးနဲ့အဲ့ဒီပါနေရတာလက်ပံမင်းကြီးလဲလိုက်လို့ရှင်ဒုက္ခရောက်မဲ့အတူကတော့အဲ့တော့ဒီကောင်ကိုဒီနေ့သေအောင်ငါလုပ်မယ်ဆိုပြီးတော့ သူ့ကိုအဲ့ဒါဇွဲကြောချပြီးဒီနေ့တတ်မလို့ဆရာတော်ကအဲ့ဒါနဲ့ကွယ်မင်းမတတ်ပါတော့နဲ့အဲ့တော့အာမတတ်ရင်ဆရာတော်ဘာဂရီပေးမှလဲအဲငါပေးပါမယ်ဒီပင်ကြီးမခုတ်ပါနဲ့ဆိုပြီးတော့အဲ့ဒါငါဟွာလုတ်ပေးပါမယ်ဆိုပြီးတော့အဲ့ဒီမှာနေဆရာတော်ကဂရီတွေတောင်းပြီးတော့နောက်ဆုံးတော့ तू ကအဲ့ဒါနဲ့သူ့ဘက်ကရှော့ပေးပါတယ်ဟုတ်ပါပြီတဲ့ तू ဟွာမဖြစ်ဘူးဆိုရင်တော့အပင်မလဲဘူးဆို तू မတတ်တော့ပါဘူးတဲ့ကဲအဲ့ဒါဆိုရင်ဟုတ်ပြီဆရာတော်က ငါမှာတဲ့သာသနာပြုထားတဲ့ငါရဲ့မာဒါနသီလသမထဘာဝနာကုသိုလ်တွေငါမှာအများကြီးရှိပါတယ်ကွယ်တဲ့အဲ့တော့မင်းဒါလို့တရားဘဝဆိုတာအမတန်မှခက်တယ်တဲ့မင်းတို့ဆင်းရဲတယ်အဲ့တော့ငါကောင်းမှုပြုပေးမယ်မင်းသာဓုခေါ်လိုက်မင်းဒီဘဝကကြွတ်သွားမယ်ဆိုတော့တရေကဘာပြောတဲ့တင်းအာမခေါ်ပြရစေနဲ့မခေါ်ပြရစေနဲ့မခေါ်နိုင်ပါဘူးတဲ့ဟာမင်းဒီတဲ့ကောင်းတဲ့ဘုံကိုသွားရမှာ မင်းသာဓုတွေခေါ်လိုက်ရင်မင်းနတ်ပြည်ထိတက်ရမှာဟာဘယ်နတ်ပြည်မှလည်းမသွားကြဘူးတဲ့သာဓုသာဓုလည်းမခေါ်နိုင်ဘူးတဲ့ဟောဗျာမင်းဘာဖြစ်လို့သာဓုမခေါ်နိုင်အာတဲ့တပည့်တော်မှာတပည့်တွေကအများကြီးတဲ့ကဲတပည့်တွေစွဲတာနော်နတ်ပြည်တက်ရမယ်ပြောတာတော့မရဘူးတဲ့နော်ဒါကြောင့်မို့တန်ရောဇင်နော်ကာမရာဂတန်ရောဇနံဘဝရာဂတန်ရောဇနံတန်ရောဇင်နေတန်ရောဇင်နေနော်ဒါကြောင့်မို့ ဩဦးဇင်းတို့ဘဝတန်ရောဇင်နေအာကြီးပုံ အကြောင်းဟောတဲ့အခါကျတော့မြတ်စွာဘုရားကမြမာမင်းတယောက်ရဲ့အကြောင်းဟောတယ်အဲ့ဒီမြမာက သူ့ရဲ့တက်တန်းကြည့်လိုက်တော့အသက်ကနောက်ထပ်လူတက်တန်းနဲ့ဆိုရင်နှစ်ပေါင်း90နဲ့9နှစ်လောက်ပဲကျန်တော့တယ်အဲ့ဒီကြရင် तू သေမယ်သေပြီးရင် तू ကလူပြည်သွားဖြစ်မယ်ကလေးဘဝနဲ့သေမယ် လူပြေသွားသေပြီးကလေးဘွားနေသေပြီးရင်မစင်တွင်းထဲမှာ လောက်ကြီးသွားဖြစ်ဟာမြမပြည်ကနေကြည့်လိုက်တော့ယွန်လိုက်တာဒီဘွားကတော့မြန်မြန်သေးတာအေးတယ်ငါဘယ်လိုလုပ်ရမလဲဆိုတော့အဲ့ဒီမှာလူတယောက်ရှိတယ်သူ့ကိုသွားပြီးတော့ရွှေအိုးလက်ဆောင်ပေးပြီးတော့နောက်နှစ်ပေါင်း90နဲ့9နှစ်ကြာရင်အဲ့ဒီမင်းရဲ့အဲ့ဒီအိမ်သာတွင်းကြီးထဲမှာ အကြီးဆုံးလောက်ကြီးတကောင်ပေါ်လာလိမ့်မယ်အဲ့ဒီကြာရင်မင်း လှန်နေတာထိုးတတ်ပြီးအဲ့ဒီအတွက်ကိုမင်းကိုဟာဒီရွှေအိုးငါပေးမယ်ဆိုပြီးရွှေအိုးကြီးပေးထားခဲ့ပေးထားခဲ့တဲ့အခါရောက်တော့ဟိုလူကလည်း55နှစ်ကြာတော့အော်ငါတကယ်ချင်းဂတိငါသွားပြီးတော့လုတ်ပေးရအောင်မယ်ဆိုလှန်ကင်ပြီးတော့တခါတည်းမစင်နှင်းသွားတော့တွေ့တယ်လောက်ကြီးလှန်တယ်လဲထိုးမယ်လဲလောက်ရောတခါတည်းမစင်နဲ့ငုတ်ပြေးရောတဲ့ဟာဒီကောင်ဘလို့ဖြစ်တာပါတော့နောက်ရက်သွားချောင်း မရဘူးနောက်တော့အိမ်မက်ပေးတယ်ငါအရင်တော့ကတော့ကွာတဲ့လောက်ဘဝဆိုတာယွန်တရားလို့ထင်တာအခုတော့အဲ့ဒီဘဝမှာငါပြောနေပါပြီကွာတဲ့ငါ့ကိုတတ်လည်းမတတ်ပါတော့နဲ့တဲ့မင်းတော်ကိုလည်းကြေးပါပြီဆိုပြီးတော့အဲ့ဒီမှာတတ္တဝါတွေဆိုတာဘုံဘဝမှာရောက်ရင်ရောက်တဲ့နေရာမှာဆွဲတာအခုလဲသားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲ ဒီဘဝမှာဒီသားတွေသမီးတွေမိသားစုတွေနဲ့နေတဲ့အခါကျတော့အဲ့ဒီအစွဲတွေကလာပြီအဲ့ဒီလာတဲ့အခါကျတော့အဲ့ဒီသားစွဲသမီးစွဲအိုးစွဲအိမ်စွဲဆိုတဲ့အစွဲတွေနဲ့သိရင်တော့အဲ့ဒါသွားပြီသွားမှာတယ်မြတ်စွာဘုရားမင်းတို့အဲ့ဒါအပေလေးပုံပဲတဲ့မင်းတို့သွားရလမ်းကတော့တယ်နော်အဲ့ဒါကြောင့်မို့အဲ့ဒီလိုစွဲတဲ့စိတ်တွေကို အခုဘာနဲ့ရှုရမှာတော့ရုပ်ပေါ်မှာရှုနိုင်တဲ့ပုံကလည်းရုပ်ကိုရှု ရုပ်သဘောတွေဟာဖောက်ပြန်နေတဲ့သဘောပျက်စီးနေတဲ့သဘောနာမ်ကိုရှုနိုင်တဲ့ပုဂ္ဂိုလ်ကလည်းနာမ်ရဲ့သဘောတွေဟာဖောက်ပြန်ပျက်စီးနေပါလားလို့ရှုဟောသားတွေသမီးတွေကိုအာယုန်ထဲမှာပေါ်နေဩဒီအာယုန်လေးတွေဟာပေါ်ပြီးပြက်ပေါ်ပြီးပြက်ကြာတာလေးလည်းဖြစ်ပြီးတော့ပြက်တယ်နာနာလေးလည်းဖြစ်ပြီးတော့ပြက်တယ်တွေးတာလေးလည်းဖြစ်ပြီးတော့ပြက်တယ်ကြံစီတာတွေမြင်တာတွေတွေးတာတွေအကုန်ဟာဩငါသားဆိုတာမရှိငါသမီးဆိုတာမရှိဩယုံနဲ့နာမည်ရှိပါလားလို့ယုံနံလို့ ညံထဲမှာမြင်အောင်ကြည့်ပြီးတော့သားလို့မမြင်နဲ့သမိလို့မမြင်နဲ့ရုပ်လို့မြင်အောင်ရှုပါနာလို့မြင်အောင်ရှုပါငါသားလို့မမြင်နဲ့ငါသမိလို့မမြင်နဲ့အော်ငါကိုကြီးတောင်မပိုင်တာငါသားငါသမီးငါပိုင်တယ်ဆိုတာမရှိပါလားအเจ้าကြောင့်အကျိုးတွေဖြစ်ခဲ့ရတာနော်အတိတ်ကပါရမီတွေကုသိုလ်တွေအတူတူပြုခဲ့ကြလို့အเจ้าကြောင့်အကျိုးဖြစ်ခဲ့ရတဲ့ဘဝတွေတဲ့အဲ့ဒီအเจ้าကြောင့်အကျိုးဖြစ်ခဲ့ရတာတွေကို ဩတကယ်တမ်းကျတော့ငါသားဆိုတာမရှိငါသမီးဆိုတာမရှိဩရုပ်နဲ့နာမည်ရှိပါလားဆိုတော့အဲ့ဒါအတ္တဒိဋ္ဌိကိုဖြုတ်ပြီးဩသရာတတော်တဲ့တတိနဲ့ပြေဆုံးအောင်ကရှုရမှာကဩရုပ်တရားနံတရားတရားအမြဲတမ်းနော်အစေရုပ်တွေကလည်းမြင်ပြီးတော့ပြက်နေပါလားအတန်ရုပ်တွေကလည်းကြားပြီးတော့ပြက်နေပါလားပူတယ်တောက်တယ်တင်းတယ်ထုံတယ်ကျင်တယ်ကြိုက်တယ်ဆိုပြီးတော့ပေါ်လာတဲ့ရုပ်သဘောတွေကလည်းဖြစ်ပြီးတော့ပြက်နေပါလားသိတတ်တဲ့နံသဘောတွေကလည်းဖြစ်ပြီးတော့ပြက်နေပါလား အဲ့ဒီတော့ခန္ဓာ၅ပါးယုံနာနှစ်ပါးပေါ်မှာအကုန်လုံးနာတင်ပြီးတော့ဖြစ်ပြီးတော့ပြက်တဲ့သဘောငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးငါသားဆိုတာမရှိဘူးငါသမီးဆိုတာမရှိဘူးဆိုပြီးတော့တတိကိုအာကောင်းတဲ့အာကောင်းအောင်အာကောင်းတဲ့အာကောင်းအောင်ထားရမယ်ဒီနေရာကျတော့တတိလိုလာပြီနော်တတိကတစ်ချက်လေးလွတ်လွတ်မရတော့ဘူးနော်ဒီနေရာကျတော့ ဒါကြောင့်မို့မနေ့ကရှုွက်ပေးတဲ့စိတ်တာ နုပဒနာရှုွက်မျိုးအဲ့ဒါမျိုးရှုနိုင်တဲ့ပုံကုများဆိုရင်လည်းပဲ तू ကစိတ်လေးကိုရှုပြီးနေလို့ရပါတယ်စိတ်လေးကိုရှုနေရင်စိတ်လေးတစ်လုံးတစ်မျိုးပေါ်တစ်မျိုးအဲ့ဒါလေးရဲ့အပေါ်မှာအိဋ္ဌလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတင်လဲရှုလို့ရပါတယ်ရုပ်တွေရဲ့အပေါ်မှာတင်ပြီးတော့ရှုလို့လည်းရပါတယ်အဲ့ဒီလိုရုပ်သဘောနာမ်သဘောတွေဟာသူ့သဘောသူဆောင်းနေတာသူ့သဘောသူပြည့်စည်နေတာလို့သိပြီးတော့ အဲ့ဒီမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးသားဆိုတာမရှိဘူးသမီးဆိုတာမရှိဘူးအော်ယုတ်လောကနာလောကယုတ်ဓမ္မနန္ဓမ္မတွေပဲရှိပါလားလို့အဲ့ဒီလိုကိုယ့်ရဲ့စိတ်ကိုတတိတရားနဲ့ထားပြီးတော့ရှုမှတ်လိုက်မယ်ပွားများလိုက်မယ်ဆိုရင်တော့အဲ့ဒီသားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲဆိုတဲ့အဲ့ဒီအဆွဲကြီးဒိဋ္ဌိကြီးပြုတ်လိုက်မယ်အဲ့ဒီဒိဋ္ဌိကြီးပြုတ်ပြီးတော့အမှန်ကိုမြင်အမှန်ကိုသိတော့သားလည်းမဆွဲတော့ဘူးသမီးလည်းမဆွဲတော့ဘူး အိုးအိမ်နေလဲမစွဲတော့ဘူးစွဲရင်စွဲတဲ့လူခံရမယ်နော်ကိုကဒါကိုသားကိုသမီးစွဲလို့ဆိုပြီးတော့မလေးကိုကတော့အိမ်ထဲကမထွက်ချင်မှုမရဘူးအိမ်သောနာကနှင်ထုတ်တာတမျိုးအိမ်သောနာကနှင်မထုတ်ရင်လည်းသားတွေသမီးတွေကဘုန်းကြီးပြင်ပြီးတော့အရှင်ဖေဟာအမေကမကြွဘူးဖေဟာပရဲ့ရွတ်ပါအောင်ဖေဟာဆိုပရဲ့ရွတ်အရှင်ဖေဟာမရသေးဘူးဖေဟာခဏခဏကြောက်တယ်ဖေဟာဆိုကမဝါနဲ့ညထုတ်သွားရမှာနော် ကိုဆွဲရင် ကိုပဲခံရတာနော်သွားပြီးတော့အဲ့ဒီအစွဲလေးကိုသွားပြီးတော့ตาယာမနေနဲ့ငါကငါမြေးလေးငါချစ်လိုက်တာအမလေးအဲ့ဒါတွေကဆွဲချမှာနော်နော်ငါသားလေးသမီးလေးကိုငါတော့တန်ရောစဉ်ကြီးလိုက်တာကြီးတာကအခုချိန်ကြီးရင်ကြီးကိစ္စမရှိဘူးသေဃာနာနိမကြီးနဲ့သေဃာနာနိအဲ့ဒီတန်ရောစဉ်ကြီးရင်အဲ့ဒါဒီကိုဒုက္ခပေးမှာကိုကလည်းတွေ့ကြည့်လေကိုအိမ်မှာအခုတရက်တစ်ဖက်ရှိနေဆိုကိုဘယ်လိုလုပ်နေမှာတော့ မနေရဘူးလေကြောက်တယ်လေဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မို့ဥစဉ်တော်တရားဓမ္မတွေနောက်ဆုံးတော့စွဲရင် စွဲတဲ့လူကဒုက္ခခံရတယ်အဲ့ဒီအစွဲကိုဥစဉ်တော်တရားဓမ္မတွေပြုတ်ဖို့ဒီနေ့ဘာလုပ်ရမှာလဲမြင်တာကြားတာနာနာစားတာအာယုံ6ပါးတရား6ခုတွေ့တိုင်းတွေ့တိုင်းမှာကြားသမျှတွေဟာဖြစ်ပြီးတော့ပြက်နေတယ်နာသမျှတွေဟာဖြစ်ပြီးတော့ပြက်နေတယ်စားသမျှတွေ့သိသမျှကြံတွေ့သမျှတွေဟာ အကုန်လုံးဖြစ်ပြီးတော့ပြက်နေတဲ့သဘောတွေပဲရှိပါလားဘာတစ်ခုမှမြဲတယ်ဆိုတာမရှိမြန်တယ်ဆိုတာမရှိငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိဆိုပြီးအတ္တအတ္တနိယတွေအကုန်ဖြုတ်အတ္တဒိဋ္ဌိတွေအကုန်ဖြုတ်ပြီးတော့တတိထားတတိထားပြီးတော့အဲ့ဒီဖြစ်ပျက်ကိုမြင်တဲ့ဉာဏ်လေးနဲ့သေတတ်အောင် လုပ်ပါအဲ့ဒါဆိုရင်ဥစဉ်တို့ဒကာဒကမတွေသားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲဆိုတဲ့အဆွဲ ဒုတိယအဲ့ဒီမှာအခက်အခဲကြီးကိုကျော်လွှားနိုင်လိမ့်မယ်ကဲဘယ်နှခုပြီးသွားပြီလဲအခက်အခဲဟာနှစ်ခုเนาะခန္ဓာဒုက္ခဝေဒနာဆိုတဲ့အခက်အခဲကြီးဒါလူတိုင်းကြုံရမှာ ကြုံရမှာเนาะအဲ့ဒီကနေမှာကိုယ့်ရဲ့သားတွေသမီးတွေအိုးတွေအိမ်တွေစီးစိမ်တွေရဲ့အပေါ်မှာဆွဲလန်းနေဆိုတဲ့အစွဲကြီးကိုလည်းအဲ့ဒီတော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုတဲ့လက္ခဏာရဲ့၃ပါးနဲ့တတိထားပြီးတော့အတ္တဒိဋ္ဌိကိုဖြုတ်ပြီးတော့ရှု ငါသားငါသမီးဆိုပြီးတော့မစွဲနဲ့ငါဥစ္စာဆိုတာမစွဲနဲ့ငါအောငါအိမ်ဆိုတာမစွဲနဲ့အတ္တဒိဋ္ဌိကိုဖြုတ်တယ်မြတ်စွာဘုရားနော်အဲ့ဒီတော့ဟုတ်ပြီတဲ့အဲ့ဒီနှစ်ခုကိုကြော်လွှားပြီးတဲ့ပုဂ္ဂိုလ်ကနောက်ဆုံးတတ္တိယကအခုပြောသလိုယဟန္တာရဲ့ပစ္စေကဗုဒ္ဓရဲ့ဖရာရဲ့ကလွဲ့ရဲ့ဉာဏ်ပုဂ္ဂိုလ်ကလာမဘာလာမလဲကံကာမနမိတ်ဂတိနမိတ် သေခါထားနေကြတော့ကိုပြုတဲ့ကုသိုလ်ကံတွေအာကုသိုလ်ကံအာကုသိုလ်ကံတွေကစိတ်ထဲမှာပေါ်လာမှာအာကုသိုလ်တွေလှုပ်ထားတဲ့ပုဂ္ဂိုလ်ကလည်းနွားတက်တုံးကတခါတည်းတတ်တာတွေဖြတ်တာတွေလှုပ်တာတွေတခါတည်းဓာတွေနဲ့လှီးနေတာတွေခုတ်နေတာတွေဟောသွေးတန်ရဲရဲကြီးတွေပေါ်လာပြီနော်ကံတွေကာမနမိတ်တွေအဲ့ဒီကနေပြီးတော့နောက်ဆုံးကြတော့ तू သွားရမယ်ငရဲဘုံဌာနာကြီးလှီးဟာခုတ်ဟာတတ်ဟာဖြတ်ဟာအဲ့ဒါသွားပြီ အဲ့ဒါနမိတ်တဲ့နော်ကံကမ္မနမိတ်ဂတိနမိတ်ဆိုတော့အဲ့ဒီနမိတ်ကအကုသိုလ်တွေလှုပ်ထားတဲ့ပုံကိုယ်တွေကလည်းအကုသိုလ်တွေပေါ်လာမယ်အကုသိုလ်နမိတ်တွေကုသိုလ်တရားတွေကိုအမြဲတမ်းပွားထားတဲ့ပုံကိုယ်တွေကြတော့ဟောကုသိုလ်နမိတ်တွေပေါ်လာတခါတည်းအလှူဒန်းတွေလုပ်နေတာတွေနော်ဒါနတွေပြုနေတာတွေသူ့အာယုန်နဲ့မှပေါ်လာပြီအော်သီလတွေစောင့်တည်နေတာတွေတရားနာနေတာတွေတရားထိုင်နေတာတွေဒီမှာဦးဇင်းတို့မဲဘုံမှာကရင်တကာကြီးတယောက် မဲပြီးတော့သူ့သားသမီးတွေကသူ့ကိုဆေးရုံပို့လိုက်တာဆေးရုံပို့လိုက်တော့အဲ့ဒါဆေးရုံကနေပြန်လာပြီးတော့ဥစဉ်တရားဟောတော့အရှင်ဘုရားတပည့်တော်ရှောက်เสียရှိပါတယ်ဖေရကဲဘာရှောက်เสียရှိတော့ဒကာကြီးဒီတရားတွေလောက်ထားတာတပည့်တော်အာမခံတွေရတာဖေရတဲ့ဝမ်းသာလွန်းလို့ပါဖေရဘလို့အာမခံရတော့ဒကာကြီး တပည့်တော်မေ့မျောပြီးတော့စိတ်ယုံသွားရောက်သွားတာဖေဟာတပည့်တော်ကမေ့သွားတော့မသိဘူးပေါ့ဖေဟာတဲ့သူတို့ကတော့တပည့်တော်ကိုစိတ်ယုံမှာတေတော့မယ်ထင်ပြီးတော့စိတ်ယုံပို့ပြီးကုသနာတပည့်တော်ကတရားနာနေတာဖေဟာတဲ့တရားတွေနာပြီးတော့တရားတွေလုံနေတာတဲ့တပည့်တော်ကတရိယလာတော့အဖေတရိယပြီလားအေးငါကတရားတွေလုံနေတာလို့ပြောတယ်တဲ့ကဲကဲအဲ့ဒါနော်အဲ့ဒါဘာလဲဆိုတော့နော်ကံနေ နော်ကံကဂရုကံအာစိဏကံအာတဏကံကရတ္တာကံဆိုပြီးတော့စာလိုပြောတော့၄မျိုးရှိတယ်ဂရုကံဆိုတာကတော့သူကကုသိုလ်ဘက်မှာဆိုလဲဇံတရားတွေမတရားဖို့တရားတွေရအောင်လုပ်ထားတဲ့အဲ့ဒါအာတိသောကံပေါ့အဲ့ဒီအာတိသောကံကြီးတဲ့ပုဂ္ဂိုလ်ကလည်းသေရင်နတ်ပြည်ပြမပြည်တန့်တဲ့ရမှာပဲသူကနော်အကုသိုလ်အာကြီးအောင်လှုပ်ထားတဲ့အဖေသက်အမေသက်ဆိုတဲ့ပင်စာနန္ဒီယကံနဲ့ နိယတမိစ္ဆာဒိဋ္ဌိအယူလွဲထားတဲ့ပုဂ္ဂိုလ်ကလည်းဒီပုဂ္ဂိုလ်ကမြေကြီးလက်ခံမလွယ်သူကအပေပုံဆင်းကိုဆင်းမဲ့ပုဂ္ဂိုလ်အဲ့ပုဂ္ဂိုလ်ကလည်းနော်အဲ့ပုဂ္ဂိုလ်ကဆင်းကိုဆင်းမှာသူကအဲ့တော့ဂရုကံကတော့ထားဟိုဘက်မှာအာတဏကံအာတဏကံဆိုတာကတချို့သောပုဂ္ဂိုလ်တွေကသူကဒီဒီတေကာနာနိအချိန်ကာလတို့မှာကပ်ပြီးတော့ကိုတခါတည်းဒါနတို့သီလတို့သမထတို့ကိုကြာကြာနာနာ ပြုတ်ပြီးတော့သူကတခါတည်းကိုတက်သွားတဲ့ပုံကိုလည်းရှိတယ်။နော် ဟိုရဟန်းတော်တစ်ပါးဆိုသူခမဲတော်ကြီးအာယုန်နမိတ်တွေကလာနေပြီတခါတည်းမုတ်ဆိုးဘဝလာတဲ့ပုံကိုဆိုတော့ဟာလှီဟာတတ်ဟာဖြတ်ဟာလောက်ခဲ့တော့အခုကျတော့ငရဲနမိတ်တွေကပေါ်နေတော့ဩငါခမဲတော်ကြီးတော့သွားချတော့မယ်ငရဲနမိတ်တွေပေါ်နေပြီဆိုပြီးတော့အဲ့ဒီမှာတင်တခါတည်းပန်းနေယူလာပြီးတော့ခမဲတော်ကြီးပန်းနေလှူပေးပါလှူပေးပါဆိုပြီးတော့ပန်းနေလှူခိုင်းတဲ့တရဏဂုံတွေကိုပြန်ဆောက်တည်ခိုင်းတယ်အဲ့လိုလှုပ်လိုက်တဲ့အခါကျတော့ အဲ့ဒီမှာအနီးကမိကောင်းဆွေကောင်းဆရာကောင်းတမားကောင်းအပေါင်းဖော်ကောင်းတွေရလဲရပြီးတော့အဲ့ဒီမှာအဲ့ဒီကံကအကျိုးပေးလိုက်တော့ဒိုင်းဆိုတော့သေတော့ငရဲမရောက်တော့ပဲနဲ့နတ်ပြည်ရောက်သွားတာနော်အဲ့လိုကံမျိုးကလည်းရှိတယ်နောက်ပြီးတော့အာစိန်ကံအခုဦးဇင်းတို့တရားတော်မတွေအခုနေ့စဉ်တရားတွေနားကြတယ်တရားတွေအားထုတ်ကြတယ်ဒါနတွေပြုကြတယ်သီလတွေစောင့်တည်ကြအာစိန်ကံအဲ့ဒီအာစိန်ကံကလည်းအကျိုးပေးတတ်တယ်နော် မကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကလည်းဒီတိုင်းပဲပေါ့အာစိန်တကမကောင်းတာတွေတတ်မယ်ဖြတ်မယ်ငားမြမယ်ဖားမြမယ်ရှောက်လှုပ်လာတဲ့အာကုဇိုတွေကလည်းအခုပြောသလိုပဲပေါ့သူကလည်းသူ့အကျိုးပေးပါပဲလေဟုတ်တယ်မို့လားအဲ့တော့အဲ့ဒီအာစိန်တကလည်းတခါလေဝင်ပြီးတော့အကျိုးပေးတတ်တယ်တခါတလေမှာအာတန်တကနဲ့ပြုတ်ထားတဲ့ကံတွေကလည်းအဲ့ဒါမျိုးတွေဝင်ပြီးတော့အကျိုးပေးတတ်တယ်နောက်ကတ္တတာကံဆိုတာကျတော့အမှတ်တမဲ့ပြုတ်ထားတဲ့ကံတွေပေါ့နော်အမှတ်တမဲ့သွားရင်လာရင်နဲ့တခါတည်းဟိုဟာလေးလုံးမိလိုက်ဒီဟာလေးလုံးမိလိုက်ဟို အမှတ်တမဲ့ပြုတ်ထားတဲ့ကုသိုလ်ကံအာကုသိုလ်ကံတခါတလေကြတော့အဲ့ဒီအမှတ်တမဲ့သွားပြီးတော့ပြုတ်ထားတဲ့အာကုသိုလ်ကံကုသိုလ်ကံတွေကလည်းကိုယ်လာပြီးတော့ဒေဂနာနီမှာအကျိုးပေးတတ်တယ်အဲ့ဒီတော့ပြုတ်ထားတဲ့ကုသိုလ်ကံအာကုသိုလ်ကံအပေါ်မှာမူတည်ပြီးတော့သောသောကနမိတ်ကဖြစ်မှာအဲ့ဒီနမိတ်ဖြစ်တဲ့အခါရောက်တော့အဲ့ဒီနမိတ်တွေရဲ့အပေါ်မှာတချို့တလေကြတော့အဲ့ဒါအခုပြောသလိုပဲတပည့်တော်မိတွေနဲ့ရှို့နေတာပါဖျား ပူလှပါပြီဖျက်လောင်လိုက်ဘယ်သူမှမီးမှမရှိဘူးဒါပေမဲ့သူ့စိတ်ထဲမှာမီးနဲ့ရှုတ်ခံတယ်လို့မြင်နေတာနော်ခွေးတွေလာဆွဲနေတယ်လို့မြင်နေတယ်ဘယ်သူမှမမြင်ရဘူးသူကသူ မြင်နေရတာအဲ့ဒါနမိတ်တယ်အဲ့ဒီနမိတ်တွေပေါ်လာရင်လည်းပဲဥစဉ်တို့ဒကာဒကမတွေအခုတရားအားထုတ်ထားတဲ့ပုံကိုယ်တွေကဒါကြောင့်မို့အယောစုကမ္မထန်နေမြင်အောင်ရှုထားတဲ့ပုံကလည်းအဲ့ဒီပေါ်လာတဲ့နမိတ်တွေအယောစုလို့ရှုချ အာတုဘလို့ရှုတဲ့ရှုထားတဲ့အာတုဘကိုမြင်အောင်ရှုထားတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီပေါ်လာတဲ့သားအာယုံသမီးအာယုံကအစရှိသမျှအကုန်လုံးအခုနမိတ်တွေပေါ်လာသည်အဒီအကုန်လုံးကိုအတုပလက္ခဏာနဲ့ရှုအယောသူလက္ခဏာနဲ့ရှုနော်ဖြစ်ပြက်နဲ့ရှု အနေဆာနဲ့ရှုဒုက္ခနဲ့ရှုအနတ္တနဲ့ရှုဆိုပြီးတော့အဲ့ဒီလိုအာယုန်တွေပေါ်တာတွေဒါအာယုန်သမီးအာယုန်ပေါ်လာရင်လည်းအဲ့ပေါ်လာတဲ့အာယုန်နမိတ်တွေကိုအကုန်ဖြတ်ချနော်ဘာလို့လဲဆိုဒါဆွဲတော့မှလေနော် ပိတ်တာဘုံနဲ့ပိတ်တာနမိတ်တွေပေါ်လာရင်လည်းပဲဖြတ်ချငရဲနမိတ်တွေပေါ်လာရင်လည်းဖြတ်ချဘာနဲ့ဖြတ်ချဝိပဿနာနဲ့ဖြတ်ချနော်အနိစ္စနဲ့ရှုဒုက္ခနဲ့ရှုအနတ္တနဲ့ရှုအတုပါနဲ့ရှုအယောစုနဲ့ရှုအဲ့ဒီလိုများနမိတ်တွေကိုအဲ့ဒါမျိုးနဲ့ကိုကရှုနိုင်လိုက်ရင်တော့အဲ့ဒီပုံကိုယ်ဒီကောင်းတဲ့ဘုံသွားပြီအဲ့လိုမှမရှုနိုင်လို့ဗျတ်ဆိုသေးပြီးဗျတ်ဆိုဖြစ်သွားရင်တော့မတတ်နိုင်ဘူးပေါ့ဒါခါလေးအစီးတွေဖြစ်ပြီးဗျတ်ဆိုဖြစ်သွားတဲ့ပုံကတော့ ရှုကြိမ်ရလိုက်မှာမဟုတ်ဘူးလေအဲ့ဒီကြတော့သူ့ကိုဘာကအကျိုးပေးနိုင်လဲဆိုရင်လူဘဝမှာတော့ကသူများများဘာတွေလုပ်ခဲ့လဲသူလုပ်ခဲ့တဲ့အကျိုးတွေကဒိုင်းဆိုသူ့ကိုသွားအကျိုးပေးမှာပဲနော်အဲ့စောစောအတန်ကံနဲ့အကျိုးပေးမလားဂရုကံနဲ့အကျိုးပေးမလားအာစိန်ကံနဲ့အကျိုးပေးမလားကတ္တတာကံနဲ့အကျိုးပေးမလားဆိုတော့အကျိုးပေးရာကံလေးမျိုးကတမျိုးမျိုးကတော့သူ့ကိုအထောက်ပံ့ပြုပြီးတော့ဒိုင်းဆိုနောက်ဘဝကိုသူ့ကိုပို့ပြလိုက်မှာပဲတဲ့အဲ့တော့မိမိတို့လှုပ်ထားမှာကတော့ကိုယ့်ကိုယ်ကိုစိတ်ချရအောင် အဲ့ဒီမှာသမထရှုနည်းဝိပဿနာရှုနည်းအကုန်လုံးကိုရှုနည်းကိုတတ်အောင်လုပ်ရမယ်ဒါကဦးဇင်းတို့အကောင်းဆုံးရှုနည်းကိုပြောတာအဲ့တော့သေလွန်တဲ့အခါမှာဦးဇင်းတို့အာကိုရာဆိုပြီးတော့ရှိတဲ့အရာကဘာရှိလဲနော်မိမိတို့ပြုလုပ်စီဘူးအာထုတ်ထားတဲ့ဒါနကို အာကိုလို့လည်းရတယ်နော်ဒါနအခုចောင်းဆောက်တယ်ဖះတွေအတွက်လှူကြတယ်ចောင်းတွေအတွက်လှူတယ် အာတခါတည်းပစ္စည်းပြည့်စရာတွေလှူကြတယ်တန်းကြတယ်အဲ့ဒီအလှူတန်းတွေဟာဒါနအဲ့ဒီဒါနကို အာယုံပြုပြီးသေရင်လည်းပဲနတ်ပြည်ရောက်တယ်ဒါနကိုအာယုံပြုသေရင်ဒါပေမဲ့အဲ့ဒါကိုပြန်စစ်ပြမယ်ဝေဒနာပြင်းထန်နေတဲ့ပုံကိုယ်တွေသားဆွဲ သမီးဆွဲအဆွဲအားကြီးနေရင်အဲ့ဒီကိုပြုတ်ထားတယ်လှူထားတာလေအမေအာယုံပြုအဖေလှူထားတာလေအာယုံပြုဆိုအာယုံမပြုတ်နိုင်ကြဘူးဝေဒနာပြင်းထန်နေတာတမျိုး သားသွဲသမီးသွဲဒါတွေနဲ့ခွဲရမှာကြောင့်ရင်တွေထဲမှာပိုးလောင်နေတာဗျောင်းဆန်နေတာတေဂာနာနီဆိုလွယ်တဲ့အလုပ်မဟုတ်ဘူးနော်ရင်တွေနှလုံးတွေထဲမှာအကုန်လုံးစွန့်လွတ်ရတော့မယ်ဆိုတော့ပါဇက်ကမအော်နိုင်ပေမဲ့တော့မှရင်ထဲမှာနှလုံးသွေးကပွတ်ပွတ်ဆိုးနေတာအဲ့ဒါကြောင့်မို့ဇောခုနှစ်တန်ပြန်တယ်လို့လောကသုံးသုံးညတာနော်ပူလောင်တော့ကဖြစ်နေတဲ့အခါမှာလှူထားတဲ့ဖျားလေးတွေကြောင်းလေးတွေကံလေးတွေ ပြုတ်ထားတဲ့ဒါနာလေးတွေအာယုံပြုတ်ပါလို့ပြောရင်မပြုတ်နိုင်ဘူးနော်ဒါကြောင့်မို့အဲ့ဒါဒီဒါနာဒီစိတ်ချရအောင်အာမကိုရသေးဘူးလို့ပြောတာဒါနာကအကျိုးမပေးဘူးပြောတာမဟုတ်ဒါနာကအကျိုးပေးနိုင်တယ်နော်အခုအင်္ဂုရနတ်သားတို့လူဘဝမှာဖရာသာသနာ မရှိခင်သူတို့တခါတည်းဒီမှာဒုက္ခတွေတွေအကုန်လုံးကိုတခါတည်းသမယေချောင်းစီအောင်တခါတည်းလှူဒန်းပြီးတော့လာလို့သေတော့တာဝရိသာနတ်ပြည်ရောက်တာတနင်္ဂနွေဟိုအင်္ဂုရ အာနတ်သားတို့နော်အင်္ဂုရနတ်သားတို့အဲ့ဒါမျိုးတွေမာမာဃတို့တရားမင်းကြီးတို့သာသနာဘကာလမှာတရားပြင်လမ်းဆောင်တဲ့နတ်ပြည်ရောက်တာအဲ့တော့ဒီဒါနာကောင်းမှုကလည်းနတ်ပြည်ရောက်အောင်ပို့နိုင်တယ်ဒါပေမဲ့တေဃာနာနီမှာအဲ့ဒီဟာအာယုံမပြုတ်နိုင်ရင်အဲ့ဒါကအကျိုးပေးခွင့်မသာဘူးဒါနဆိုတာကံပေါ်မှာအကျိုးပေးတာမို့ပြောတာเนาะအဲ့တော့နံပါတ်1အာကိုရာတိဒါနဒါပေမဲ့သူ့ကြီးပဲယုံပြီးတော့အာကိုမထားနဲ့နာမနဲ့ကသီလာ ကိုကျင်တရားသီလကိုအာယုံပြုတ်ပြီးသေရင်လဲဥစဉ်တော်တရားဓမ္မတွေနတ်ပြည်၆ထက်တက်တယ်ကိုကျင်သီလကိုဒါအာယုံပြုတ်ပြီးသေနိုင်ရင်ဒါပဲမဲ့ယောဂဝေဒနာတွေနှိပ်စက်ခံရပြီးသားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲတွေနဲ့ဒါတွေနဲ့ခွဲရတော့မယ်ဆိုတဲ့အခါကျတော့စိတ်ထဲမှာဗျောင်းဆန်ပူလောင်နေရင်အဲ့ဒီသီလကိုလည်းမစင်ကျင်နိုင်တော့ပါတဲ့ဒါကြောင့်မို့သီလကလည်းအာကိုရမှာမှန်ပေမဲ့တကယ်အာကိုလောက်တဲ့အဆင့်ထိကတော့မဟုတ်သေးဘူးတဲ့ဒါကြောင့်မို့ သီလတော့နေတိုင်းလဲဖြစ်ရမှာသူ့ကြီးပဲလဲတင်းတိမ်ပြီးမနေနဲ့အောင်လို့ပြောတာဒါနာလဲနဲ့လဲတင်းတိမ်ပြီးတော့မနေနဲ့အောင်သီလလဲစောင့်တည်ထားယုံနဲ့လဲတင်းတိမ်ပြီးတော့မနေနဲ့အောင်နဲ့နောက်တတ္တိယသမထတပိတော်တော့ဘုရားကိုယ်လေးပွားပါတယ်ဖေမေတ္တာလေးပို့ပါတယ်ဖေအဲ့ဒီလောက်လေးနဲ့အာနာပါနာလေးရှူလိုက်ရှိုက်လိုက်ဒါလေးလောက်တော့ခဏတော့လုပ်ပါတယ်ဖေဆိုပြီးတော့အဲ့ဒီသမထလေးအတော်အသင့်လုံယုံလေးနဲ့လဲအာရပြီးမနေနဲ့အောင်တဲ့ ဝေဒနာတွေနှိမ့်ဆက်တဲ့အခါကျတော့ဖះကုံတော့အာယုံပြုတ်ပြုတ်ပြုတ်ဆိုတော့ဖះအာယုံမပြုတ်နာတယ်နာတယ်နာတယ်ကဲမေတ္တာပို့ပို့ပို့ဆိုနာတယ်ကိုယ်ခန္ဓာကိုယ်ကြီးနာတယ်ပဲလောက်နေတော့ဘယ်မေတ္တာထွက်တော့မလဲအဲ့ဒါကြောင့်မို့ဒါလေပါဖောက်ပြန်တဲ့အခါကျတော့အဲ့ဒီအသက်ရှူးရှူးရှူးဆိုတော့လေရှူခြင်းမလည်းရှူနိုင်တော့မှာနောက်ဆုံးချိန်တွေရောက်ရင်ဟုတ်တယ်မဟုတ်လားနော်တခါတည်းမျက်လုံးကြီးတွေပြုတ်ထွက်ပြီးတော့တခါတည်းဟိုတနေ့ကတော့တဦးတွေ့ရတယ်တခါတည်း အိုးမျက်လုံးကြီးတွေကြွထွက်မတက်ကြီးတွေတခါတဲ့ဖြစ်နေကြတာဖြစ်နေကြတာအော်တရားတွေလည်းမလောက်ခဲ့တော့ဒီအချိန်မှာစိတ်ထဲမှာသူ့ယင်ထဲမှာဘလောက်ပြောင်းဆန်ပြီးတော့ဝေဒနာတွေခံစားနေရတယ်မသိဘူးဟိုတုန်းကကြည့်ခဲ့တဲ့ National Geography ထဲမှာတခါတည်းဟိုကျွဲကြီးကိုနောက်ကရှားကြီးတွေကအရှင်လက်လက်ဗိုက်ဖောက်ပြီးတော့စားတော့ဦးတွေကိုဆွဲထုတ်စားနေတဲ့အချိန်မှာအဲ့ကျွဲကြီးရဲ့မျက်လုံးကြီးကတခါတည်းပြိုးပြီးထွက်နေတာကြီးကိုဦးဇင်းကသွားသွားမြင်တာ အော်အခုဒကာဒကမတွေဒီဝေဒနာနှိမ့်လဲနှိမ့်ဆက်ရောအခုကြတော့အော်ရင်ထဲမှာဘလောက်ပြောင်းဆန်အောင်သူ့မှာခံရတယ်မသိဘူးမျက်လုံးကြီးကပြုတ်ထွက်ပြီးတော့ကျွတ်ထွက်မတတ်ကြီးတွေနော်အဲ့ဒါကြောင့်မို့ရင်ထဲနှလုံးထဲမှာအဲ့ဒီလိုတွေဝေဒနာတွေဖိစီးနေပြီးနှိမ့်ဆက်နေပြီးဆိုလို့ရှိရင်မေတ္တာလည်းပို့နိုင်မှာမဟုတ်ဘူးနော်မေတ္တာပို့တာမေတ္တာလည်းဇံရရင်ဗြဟ္မပြည်ထိတောင်ပို့တယ်နော်အရှင်သာရိပုတ္တရာသူ့တခါကြီးတယောက်ကိုတခါတည်း မေတ္တာကမ္မထံပေးတာဒေဂနာနိမေတ္တာကမ္မထံပေးတာမေတ္တာပွားပြီးတော့တည်သွားတာဒိုင်းဆိုဗြဟ္မပြည်ရောက်တော့တယ်မြတ်စွာဘုရားမင်းဝိပဿနာမပေးဘဲနဲ့ဗြဟ္မပြည်ပို့တာသွားလိုက်တရားဟောဆိုလို့ဗြဟ္မပြည်မှာသွားပြီးဝိပဿနာတရားသွားဟောပြရတာအဲ့ဒါကြောင့်မို့ဘုရားဂုဏတော်တွေကိုအာယုံပြုပြီးတော့တည်တယ်ဆိုလို့ရှိရင်လည်းနတ်ပြည်ရောက်တယ်မေတ္တာတွေပေါ်ပြီးတော့တည်ရင်လည်းနတ်ပြည်တွေဗြဟ္မပြည်တွေရောက်တယ်ဇာရရင်ဗြဟ္မပြည်ပေါ့ဇာမရရင်တော့မေတ္တာနတ်ပြည်တွေသွားနိုင်တာပဲ အဲ့ဒီတော့တမထကလည်းအကျိုးမပေးတာမဟုတ်တမထကလည်းအကျိုးပေးပါတယ်တဲ့ဥဒ္ဒနတရားတော်မတွေဒါပေမဲ့တကယ်ဝေဒနာတွေပြင်းထန်တဲ့အခါကျတော့ကိုကအဲ့ဒီတမထကိုမလုံနိုင်ရင်အဲ့ဒါကကံပေါ်မှာအကျိုးပေးတော့အဲ့ဒါကကံမပေါ်ရင်အကျိုးမပေးဘူးနော်တမထလောက်ယုံနဲ့မရဘူးနော်အခုရှင်တေဝရကြီးတော့အဘိညာဉ်ထိရတာအခုအဝီတိဆင်းတာပဲနော်တမထကအာကိုရာအစ်စ်မဟုတ်သေးဘူး အဲ့ဒီတော့အာကိုရာအစစ်ကဘာတော့အခုဝိပဿနာတဲ့ကဲအဲ့တော့အာကိုတရားတရားကဒါနရဲ့သီလရဲ့သမထရဲ့ဝိပဿနာရဲ့ဘယ်နှမျိုးတော့၄မျိုးလူဘဝလူဘဝမှာဦးဇင်းတို့တရားတော်မတွေအာကိုရာအစစ်ဟာဒါနရဲ့သီလရဲ့သမထရဲ့ဝိပဿနာရဲ့ဆိုပြီးတော့၄မျိုး အဲ့ဒီတည်းမှာအခုဝိပဿနာတရားကိုရှုပွားပြီးတော့နေမယ်ဆိုရင်တော့သားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲတွေရဲ့အပေါ်မှာလဲအော်ရုပ်နဲ့နာမည်ရှိတာသူ့ဟာသူဖြစ်ပြီးတော့ပြတ်တဲ့သဘောပဲငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ဆိုပြီးတော့ဒိဋ္ဌိကို ခွာပြီးတော့တတိထားပြီးတော့မြင်သမျှတွေကြားသမျှတွေနားသမျှတွေဟာအော်မျက်စိနဲ့အစင်းနဲ့တိုက်မြင်တာလေးကလည်းမြင်ပြီးပြက်ကြားတာလေးလည်းကြားပြီးပြက်နားနာလေးလည်းနားပြီးပြက် သားလေးသမီးလေးကအဖေအမေလို့ခေါ်တဲ့အတန်လေးဟာအော်အတန်လေးတွေဟာသူ့အတူပေါ်ပြီးတော့ပြတ်တာပဲအော်ဖြစ်ပြီးတော့ပြတ်တဲ့သဘောပဲရှိတယ်ငါသားဆိုတာမရှိဘူးငါသမီးဆိုတာမရှိဘူးငါအော်ဆိုတာမရှိဘူးငါအိမ်ဆိုတာမရှိဘူးငါဆိုတာမရှိဘူးဆိုပြီးတော့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိကြီးကိုခွာပြီးတော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအတုပလက္ခဏာလက္ခဏာကလေမျိုးရှိပါမှာ ပြန်ပြီးတော့မှတ်ပါမမြဲတဲ့သဘောကို ရှုတာအနိစ္စရဲ့လက္ခဏာနော်ဆင်းရဲတဲ့သဘောတွေကို ရှုတာဒုက္ခရဲ့လက္ခဏာအစိုးမရမပိုင်မှုလို့ရှုတာအနတ္တလက္ခဏာအော်ဒီခန္ဓာကြီးကအတုပါကြီးလို့ရှုတာအတုပါလက္ခဏာအတုပါကို ရှုတော့သူ့ပါကိုပယ်တယ်အနိစ္စကိုရှုတော့နိစ္စကိုပယ်တယ်ဒုက္ခကိုရှုတော့ဒုက္ခကိုပယ်တယ်အနတ္တကိုရှုတော့အတ္တကိုပယ်တယ်ဆိုပြီးတော့ အဲ့ဒီဝိပဿနာညာအမြင်မှန်နေနဲ့ရှုလိုက်တဲ့အခါကျတော့ကိုသားတယ်သမီးတယ်အပေါ်မှာလည်းမဆွဲတော့ဘူးပေါ်လာတဲ့အာယုန်နဲ့နမိတ်တွေရဲ့အပေါ်မှာလည်းပဲအော် ပေါ်သမျှအာယုန်တွေဟာနတ်တွေပေါ်နတ်နတ်နတ်မြမာတွေပုံပေါ်ရင်လဲအတုပါတွေရှုချဖြစ်ပျက်တွေရှုချအဲ့ဒီလိုတွေဒါအကုန်လုံးရှုချရင်နတ်လည်းမဆွဲဘူးမြမာလည်းမဆွဲအဲ့ဒီစိတ်ကဘာစိတ်နဲ့အဲ့ဒါမက်စိတ်နဲ့သေးတာနိဗ္ဗာန်မရခင်တော့နတ်ပြည်မြမပြည်တော့ရောက်သွားမှဒါပေမဲ့ तू ကမက်စိတ်နဲ့သေသည့်အတွက် အဲ့ဒီပုဂ္ဂိုလ်ကဟောနတ်ပြည်နတ်ဖြစ်တာကနောက်ကြမယ်မညာဖုန်ညာအရင်ပွင့်မယ်အော်နတ်သားနတ်သမီးမြင်ပြီးတော့အော်ငါတော့နတ်ပြည်တဲ့ရတော့မှာဟဲ့ဆိုပြီးတော့ဥပါဒဏ်နဲ့ဆွဲသွားရင်နတ်ပြည်တော့ရောက်တယ်မညာဖုန်ညာတန်းပေါ်မှာမဟုတ်ဘူးဘာလို့လဲဆိုတော့နတ်ကိုဥပါဒဏ်ဆွဲပြီးတော့နတ်ဖြစ်တာကုသိုလ်ကောင်းဖို့ကြောင့်နတ်ရဲ့အာယုန်နဲ့အဲကောင်းတဲ့နမိတ်တွေလာလို့နတ်ဖြစ်တာတော့မှန်တယ်တဲ့ဒါပေမဲ့ तू က အဲ့ဒီအချိန်မှာနတ်ကိုဥပါဒံဆွဲသွားတဲ့အဆွဲနဲ့ဆိုတော့နတ်တော်ဖြစ်တဲ့မတရားဖို့တရားပေါ်မှာမဟုတ်ဒါကြောင့်မို့မက်ဖို့ကိုပေါ်ကြရင်တော့နတ်ပုံတွေ့တွေ့ဗြဟ္မာပုံတွေ့တွေ့ပေါ်တဲ့အာယုန်တွေရဲ့အပေါ်မှာအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးပါးတင်နော်အဲ့ဒီလိုတင်ပြီးတော့များတာရှုလိုက်ရင်တော့အဲ့ဒီပုဂ္ဂိုလ်ဒီမက်စိတ်နဲ့သေသည့်အတွက်နတ်ဖြစ်တာဗြဟ္မာဖြစ်တာနောက်ကြပါလိမ့်အောင်မယ်မညံဘုံညံရပါလိမ့်မယ်တဲ့ဒါကြောင့်ဒီနေ့ဥစဉ်တို့တရားတော်မတွေ ပြန်ပြီးတော့တရားကိုဏိကုံးချုပ်ပါတော့မယ်ဦးဇင်းတို့ဒီနေ့မောဂရာဇမထေမြတ်ဟာနော်အခုမြတ်စွာဘုရားကအဲ့ဒီသုံးညတဆိုက်အောင်ရှုတဲ့ချက်သားတဲ့မင်းယုတ်ဓမ္မနန္ဓမတွေအပေါ်မှာအဲ့ဒီငါဇွဲတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိကိုခွာတတိတရားနဲ့ပြည့်စုံအောင်လုပ်ပြည့်စုံအောင်လုပ်ပြီးတော့ယုတ်ဓမ္မတွေနန္ဓမတွေခန္ဓာ၅ပါးယုတ်နာ၅ပါးရဲ့အပေါ်မှာမမြဲတဲ့အနိစ္စလက္ခဏာကိုမြင်အောင်ရှုပါဆင်းရဲတဲ့ဒုက္ခလက္ခဏာကိုရှုပါ အနတ္တအစိုးမရတဲ့ကိုရှုပါအတုပါလက္ခဏာတွေကို ရှုမယ်နော်ရုပ်တွေအဲအကြောင်းနာနေအကျိုးနော်ရုပ်အကြောင်းနာအကျိုးတွေကိုအကုန်လုံးပိုက်ချသိပြီးတော့ရုပ်နာနေလည်းသိပြီးတော့မင်းအဲ့ဒီလိုများရှုပြီးတော့နေရင်သုံညတော်လောကောအဝကတုတဲ့လောကကြီးဟာဘာမှမရှိဘူးသုံညတစိုက်သွားပြီအဲ့လိုသုံညတစိုက်သွားအောင်ရှုလို့ပြောတဲ့အတိုင်းအခုလဲဒါသုံညတစိုက်အောင် ရှုတဲ့နေပါအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေ ညင်ပြီဆိုရင်ကောင်းကိုချေလက်တဏ္ဍနမိတ်တွေအကုန်ပြောက်ပြီးတော့ကိုယ့်ကိုတတ်မဲ့သေမင်းကြီးကိုပြန်ပြီးတော့သေမင်းဟာဖြစ်ပျက်မြင်ရင်သေမင်းမမြင်ရပါဘူးတဲ့ဒါကြောင့်မို့အဲ့ဒီဖြစ်ပျက်တွေချုပ်ဆုံးသွားတော့ဟိုဘက်မှာနိဗ္ဗာန်ရောက်တော့အပိပိုင်တုံကြတစိုက်ပြီးအဲ့ဒါမျိုးစိုက်တဲ့ပုဂ္ဂိုလ်ကိုသောတာပန်နဲ့သဂရာဂန်နဲ့အနာဂန်နဲ့ယဟန္တာတွေလို့ခေါ်တာအခုမောဂရာဇာယဟန်ကယဟန္တာမထေမြတ်ကြီးဖြစ်သွားပြီအဲ့ဒါပြီးတော့ဥဒ္ဒနောတရားဓမ္မတွေအခက်အခဲကြီး ဘဝမှာကြော်လွှားရမယ်စီကြော်လွှားရမယ်အခက်အခဲကြီး၃ခုကတော့ဟောဒုက္ခဝေဒနာဒုက္ခဝေဒနာအခုတထိုင်တထိုင်တွင်းမှာကိုယ့်ရဲ့ဝေဒနာတွေကိုနော်ဒိဋ္ဌိမီဒေါသမီချုပ်တဲ့ငြိမ့်တဲ့နေရာရောက်သည့်တိုင်အောင်ဥဒ္ဒနောတရားဓမ္မတွေအထုပ်ပါနံပါတ်1အဲ့ဒါကိုကြော်လွှားနိုင်ပါလိမ့်မယ်နံပါတ်2က ဝိပဿနာတရားတွေကိုရှုမှတ်ပွားများတတ်အောင်ပွားများနေရင်သားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲဆိုတဲ့အဆွဲတွေဘာပေါ်ပေါ်အကုန်လုံးဖြစ်ပြီးတော့ပြက်နော်ငါကိုငါဟာဆိုတာမရှိငါသားငါသမီးဆိုတာမရှိငါအိုးငါအိမ်ဆိုတာမရှိအော်မမြဲတဲ့သဘောဆင်းရဲတဲ့သဘောအစိုးမရတာပဲရှိပါလားလို့ဝိပဿနာနဲ့တည်ရှုရင်သားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲဆိုတဲ့အဆွဲတွေအကုန်ပြုတ်တယ်အဲ့ဒီအနေမှာနမိတ်တွေထင်လာရင်ခွေးနမိတ်ကြောင်းနမိတ်ငရဲနမိတ်ရှိသည်မပေါ်သည်မ အာကုသိုလ်နမိတ်တွေပေါ်လာရင်လည်းဝိပဿနာနဲ့အကုန်ရှုတ်ချနောက်ဆုံးနတ်ပြည်တွေမြမပြည်တွေနမိတ်တွေပေါ်လာရင်တော့မှဝိပဿနာနဲ့အကုန်ရှုအဲ့ဒီလိုရှုနိုင်အောင်ဝိပဿနာကိုနေ့စဉ်နေ့တိုင်းလက်ကင်ထားပြီးတော့များတာပွားများကြောကြောသားကြမယ်ဆိုရင်ဥဇဏောတရားတော်မတွေအသေးလက်တက်အောင် ပြုတ်ပြင်နိုင်တဲ့ပုံကိုယ်တွေဖြစ်ပါပြီအသေးတက်အောင်ပြင်ဆင်ထားတဲ့ပုံကိုယ်တွေဖြစ်ပါပြီအဲ့ဒီလိုပုံကိုယ်မျိုးတွေ သေကာနာနီမှာအရှင်ဘုရားဘယ်စိတ်နဲ့တို့တို့သေရမှာတော့ဖျက်ကြောက်လှပါပြီဖျက်လို့ပြောနေတရားမလိုပါဘူးတယောက်ချင်းလဲဦးဇင်းတို့လိုက်ပြီးတော့မပေးနိုင်ပါဘူးဒါကြောင့်မို့ဦးဇင်းဒီနေ့ဒီတရားကိုဦးဇင်းတို့တရားတော်မတွေအော်သေကာနာနီမှာငါတို့လူတိုင်းလူတိုင်းဖျက်တမ်းရမယ်အခက်အခဲကြီးဟာဒီ၃ခုရှိပါလားဒီ၃ခုမှာနံပါတ်၁အခက်အခဲကြီးကိုငါကြော်လွှားနိုင်ပြီလား နံပါတ်1အခက်အခဲကျော်လွှားနိုင်ပြီဆိုနံပါတ်2အခက်အခဲကျော်လွှားနိုင်အောင်ငါဝိပဿနာတွေဆက်ဆက်ပြီးတော့လုပ်မှာပါလားအဲ့ဒါမှနံပါတ်3မှာထပ်ပြီးတော့ကိုယ်စိတ်ကိုရောက်ရမခတ်တော့ဘဲနဲ့တမထအာယုံဝိပဿနာအာယုံတွေရဲ့အပေါ်မှာလက္ခဏာရည်တင်ပြီးတော့ရှုမှတ်ပွားများပြီးတော့နေလိုက်မယ်ဆိုရင်တော့အသေးလက်တအနေလက်မြတ်ပါပြီတဲ့ဒါကြောင့်မို့ဒီနေ့ဥဒင်တို့ဒကာဒမအပေါင်းသူတော်ကောင်းတို့တို့တွေကျေးဇူးဆက်တဲ့အနေနဲ့ဥဒင်ဟောကြားပေးခဲ့သော အသေးတတ်အောင်ပြင်သင့်ပြီဆိုတဲ့တရားကိုဒီမှာတွေဏီကုံချုပ်ပါပြီဒါကြောင့်ဥစဉ်တို့တရားတော်မှာပေါင်းသူတော်ကောင်းတို့တို့ရသည်ယနေ့ယခုချိန်မှစ၍နိဗ္ဗာန်ရသည့်ဘဝတိုင်အောင် အသေးလက်တတ်အနေလက်မြတ်အောင်ကျင့်ကြံကြောကုန်ပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာတိသာတိ သာဓုပါဖျာဟုတ်ကဲ့ကျွန်တော်တို့ခန္ဓာအစီအစဉ်လေးရဆရာတော်မဆရာတော်အားမိကောင်းများမေးမြန်းခြင်းနဲ့ဆရာတော်မအပြန်လဲဖြေကြားခြင်းပဲဖြစ်ပါတယ်